စိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲ ဆုံးကိုရက်နေဘောရီနေတစ္ဆာရွှေပြည်ဆရာတော်ဘုရားကြီးမှုကျပတော့ကိုကိုရက်တရားစခန်းမှာအထမမြောင်နေဖြစ်ပါလေရှင်ယောဂီသူကပေါင်းလို့ရှင်တရားတရားတန်ခါယန္တာတော်မြတ်သုံးပါးနဲ့တကွာတရားပြဆရာဖြစ်တော်မူသောဘောရီနေတစ္ဆာရွှေပြည်ဓမ္မရိပ်သာဆရာတော်ဘုရားကြီး၏ သီလကိုတမာရီကိုပညာဂုဏ်တို့အာရုံပြု၍ဩဃာတကရောချူဖြင့်ယုတ်တိစွာရှ िख ုံကရောကြပါစို့ လသမာဓိပညာသိက္ခာသုံးရပ်ကျင့်မြတ်တရားတို့ကိုကြိုးစားမယုံပွားများအားထုတ်နိုင်ကြသည်ဖြစ်စေ။အဟံမန္တိဣတရဏိနသဟနဝိင္ကသမနာကတံဥပောတကသီလံ ဒုတိယပိအဟမန္တေဣတရဏေနသဟနာဝေငသမ္မာနာကတံဥပောတထအံဓမ္မယာဇာမိအနုက္ခ နဗ္ဗ

တိပါဒဝိရမိတေခာရသမာဓိယာမိသုရသလေမတပေအမြဲဆောင်ခြင်းမိအာရိနာဒါနာဝိရမဏိတေခာပရသမာဓိယာမိသုသာလေမခိုးပဲအမြဲဆောင်ခြင်းမိအပြမစရိယာဝိရမဏိတေခာပရ မြတ်ကလည်းမကျင့်ပဲအမြဲရှောင်ခြင်းမည်မုဒဝါဒဝေရမလိတိတ်ခာရံပမာတိယာမိလိညာ၍လည်းမပြောပဲအမြဲရှောင်ခြင်းမည်သူရာမေရယမစ္စပမာဒဌာနာဝေရမလိတိတ်ခာရံပမာတိယာမိ တေရလဲမတောက်ပဲအမြဲရှောင်ခြင်းမီဝိကာလဘောဇနာဝေရမဏိတိခာဝရံသမာရိယာမိနေမွန်တိန်လွယ်ညာစာလဲမစားပဲရှောင်ခြင်းမီနေစာဂိတဝါရိတဝိတုကာကတနာမာလာကန္တာ ဝိလေပနာဒါရဏမန္တနာဝိပုသနာဒါနာဝေအမနိသိက္ခာပရံသမာဓိယာမိဝေဟံတဝေအလားပြင်းလဲမပြုပဲစိတ်ဆွဲရှောင်ခြင်းမီဩသာတယနာမဟာတယနာဝေအမနိသိက္ခာပရံသမာဓိယာမိ ရာလည်းမနေပဲစိတ်ဆွဲရှောင်ခြင်းပြီမေတ္တာကမကတိနာစေတသာသမဘာနာဘုဒိတုပရိတဝဝိဟာရဏသမာဓိယာမိသတ္တဝါအမြတ်မေတ္တာပွားဖြံကားနေတိုင်းပြီဣဒံမေဘုံညာ သာသဝခယံမဟာဟောတုတိယမေတိလံနိဗ္ဗာနတသစ္စယောဟောတုမျက်စိအမြင်ကောင်းသူတွေမမြင်ကံပမာနာတာလေး သာပြောလေကောင်းသူပေအသွင်ဆုံးပမာဧဝအာရင်ရှိသူပေအာရင်နေပမာဤကဲ့သို့ပင်စိတ်နိုင်လေတရားမြင်ပြီးသာဧလူချင်းနှင့်ရောခြင်းချူတာကျိုးရှိရာခြင်း တူများရှိမြောက်ပြီဤတရားလေးပါရှိကြ냐အများချမ်းသာမည်ဧဝံတိတရဏီနသဟနဝိင္ကသမ္မနာကတံဥပောတထသီလံသာဓုကံကတ္တအပမဒီနသမ္ပါတိတာသာမဏေတော်နှစ်2569ခု ဩဇာတက္ကရာ1385ခုနှစ်ဘာလုံလမ်းပြည်ကျော်9ရက်နေ့2023ခုနှစ်စက်တင်ဘာလ9ရက်နေ့မနေ့7နာရီအချိန်တွင်ကုသလကံဤတရားရိပ်သာတွင်တရားအထုနေကြသောယောဂီသူတို့စင်များအတွက်အာနာပါနနဲ့ပတ်သက်ပြီးတော့ ကျေးဇူးတော်ရှင်မဟာဝရိမေဆရာတော်ဘုရားရှင်းပြထားသည့်အတိုင်းအပူလို့မရှိပဲပြန်ပြီးတော့ရှင်းပြပြောပြပါမယ်ဆရာတော်ကြီးရှင်းပြတာအမတန်ရှင်းလင်းတဲ့အတွက်ဆရာတော်ကြီးပြောပြထားတဲ့အတိုင်းငူရဲတိုင်းပြောပြပါမယ် အဲ့တော့အာနာပါနာဆိုတာလေမဟာသတိပဋ္ဌာန်သုတ်တန်ကြီးထဲမှာမြတ်စွာဘုရားအာနာပါနာဆိုတဲ့အခန်းလေးတစ်ခန်းပါပါတယ်ကာယ ानु ပတနာအဲ့ဒီပေါ်မှာခြေခံပြီးတော့ရှင်းပြစရာတွေတော့အများကြီးရှိတာပေါ့ရှင်းပြစရာတွေအများကြီးရှိတော့လည်းပဲဒီကနေ့ကတော့ကျေးဇူးတော်ရှင်မဟာဝိရိယဆရာတော်ဘုရားရှင်းပြထားတာကို ပဲပြန်၍ရှင်းပြမှာဖြစ်ပါတယ်။ပို့ပြီးတော့မှနားလေသဘောပေါက်လွယ်ကူသည့်အတွက်ကြောင့်လည်းဖြစ်တယ်။ဝိပဿနာဘက်ကိုဘလို့ရှုရမယ်ဆိုတာလည်းရှင်းလင်းပြသစွာရှင်းပြထားတာဖြစ်ပါတယ်။ဒါကြောင့်မို့တရားပိုင်ရှင်ဖြစ်တော်မူသောသုံးလောကထွဋ်ထရှင်တော်မြတ်ဘုရားကိုလက်အုပ်ချီးမွမ်းကရှင်းခိုးရအောင်။နမောတတ္တ Bhagavato Arahato Brahma. စခန်းဝင်ပြီးအာထုတ်နေကြတဲ့ယောဂီအများစုဟာတပတ်ကျော်ကြာတဲ့အထိချုပ်ယောဂီတွေကတရားကိုတရားမှမသိသေးဘူးတရားမှတရားကိုတရားမှသိပြီလားသိပြီလားဒါလည်းထူးဆန်းတာပဲเนาะတရားကိုတရားမှမသိသေးဘူး အဲ့ဒါအရေးကြီးတယ်တရားကတော့တရားစခန်းတရားကတော့တရားစခန်းမဝင်လဲသူကပြနေတာတရားစခန်းဝင်မှတရားပြနေတာမဟုတ်ဘူးเนาะတရားစခန်းမဝင်လဲသူကမွေးကလေးကတည်တဲ့အထိပါလုပ်ကြတော့ပြနေတာမပြတဲ့ရဲ့ရဲ့လို့မရှိဘူးမပြတဲ့အချိန်စပြေလို့မရှိဘူး ကိုကမမြင်တာရှိတာလေဟုတ်တော့မလားတရားစခန်းမှာမှတရားပြတာမဟုတ်ဘူးတရားစခန်းဝင်တဲ့အချိန်မှာပြတာမဟုတ်ဘူးမွေးကလေးကတည်တဲ့အထိမလုပ်နေတာတော့ပြနေတာမပြတဲ့ရဲ့ရဲ့လို့လည်းမရှိဘူးမပြရဲ့မပြတဲ့အချိန်ရဲ့လို့လည်းပဲသူကမရှိဘူးဘုဒ္ဓဘာသာတိုင်းရုပ်ဆိုတဲ့စကလုံးလေးတွေကိုကြားဘူးတယ် ဒါတရားအထုတ်သူပဲဖြစ်ဖြစ်အာမထုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ရုပ်ရည်နာရည်ဆိုတာအလုံးကြောက်လောင်ကြောက်ဘူးလားကြောက်ဘူးတယ်သို့တော့တရားစခန်းဝင်ပြီးအာထုတ်ပြီးဆိုတာနဲ့ဒီရုပ်နဲ့နာမ်ကိုဘယ်လိုစုပ်ကင်ပြနိုင်တဲ့တွေ့ပုံမျိုးကိုတော့ဒီမှာတွေ့တဲ့ပုံစံကိုတော့အပြင်ကလူတွေကမတွေ့နိုင်ဘူးပေါ့ဟုတ်တယ်ပါလား ယုံနဲ့နံဆိုတာမွေးဟိုဟာအပြင်ကလူတွေလည်းကြားဘူးတော့ညာလည်းပဲယောဂီသူတို့သိတဲ့ယုံနဲ့နဲ့ယောဂီတွေသိတဲ့ယုံနဲ့တော့မတူဘူးတော့တူပါမလားအခြေခံချင်းမတူဘူးသူတို့သိတဲ့ယုံနဲ့ကဘယ်ပေါ်မှာအခြေခံလဲပုဂ္ဂိုလ်တ attva ပေါ်မှာအခြေခံနေဘုန်းကြီးတို့သိတဲ့အတိကယုံနဲ့ဆိုတဲ့သိတဲ့အတိကအတိဉာဏ်ပေါ်မှာ အခြေခံတယ်ပရမတ်ပေါ်မှာအခြေခံတယ်သဘောပေါက်လားတိဘုံကြီးกว่าလားမกว่าဘူးလားဝင်လေထွက်လေလေးရှုမှတ်တဲ့နေရာမှာဝင်လိုက်တော့ဘလို့နေတော့ထွက်သွားတော့ကောဘလို့နေတော့အဝင်နဲ့အထွက်ကတူနိုင်ပါမလားအဝင်မှာစဉ်းစားကြည့်မယ်အပြင်ကတအေးတက်လေးပါလာရင် ငါသည်ဖျားထိတ်မှာဤသွားတယ်လို့သိနိုင်တယ်ဟုတ်လားမဟုတ်ဘူးလားနော်အဝေမှာအပြင်ကအေးတက်ကလေးပါလာလားမပါဘူးပါလာတဲ့တွင်နာသည်ထိတ်နာသည်ဖျားမှာအေးသွားတယ်လို့သူကသိနိုင်တယ်ဒါကဝင်လေထွက်လေ ရှုရင်းနဲ့အတိတမျိုးတိုးလာတဲ့သဘောနော်အထွက်မှာအတွင်းကအပူတွေပါသွားတဲ့အတွက်နာလင်းဖြားလေးကနှွေးသွားတယ်ဒါကိုသိနိုင်တယ်သိနိုင်တယ်လို့ပဲပြောပါနော်ယောဂီတွေသိကြမှာသိတာသိနိုင်တယ်သိကြတဲ့လူလည်းရှိတယ်ရှိမယ်မသိတဲ့လူလည်းရှိရှိမယ်ပြီးတော့အေးရာမှာနှွေးနှွေးရာမှာပြန်အေးဆိုတဲ့ ပြောင်းလဲသွားတဲ့သဘောလေးတွေ့ရတယ်။အေးရမှာနှွေးနှွေးရမှာအေးဆိုတဲ့ပြောင်းလဲသွားတဲ့သဘောလေးတွေ့လားမတွေ့ဘူးလား။ပြောင်းလဲတာနဲ့ဖောက်ပြန်တာဆိုတာတူလားမတူဘူးလား။ပြောင်းလဲတာကိုပမာလို့ဘယ်လိုပြောတော့ဖောက်ပြန်တယ်မူရင်းအတိုင်းမရှိဘူးဆိုရင်ဖောက်ပြန်တယ်ပြောင်းလဲသွားတာဒီဖောက်ပြန်တာနဲ့အတူတူပဲ ကြားဘူးထားတာကယုတ်ဒီမှာပြနေတာကဘာလို့ပြောင်းလဲခြင်းဖောက်ပြန်ခြင်းဟုတ်တယ်မလားတော့ပြောင်းလဲဖောက်ပြန်တဲ့သဘောကိုယုတ်သဘောလို့ဒီလိုပြောတာပြောင်းလဲဖောက်ပြန်တဲ့သဘောကိုတွေ့တာဒီဘာကိုတွေ့တာတော့ယုတ်သဘောကိုတွေ့တာတခြားမှာရှာဖို့လိုသေးလားသူ့နေရာမှာသူပြနေတာလား ကဲပြနေပြီသူ့နေရာမှာပဲသူပြနေနော်ဒီတော့အတိုက်ရုပ်ကလေးကအေးရင်နှာခေါင်းကလည်းပဲအေးတယ်ဗျာသဘောပေါက်လားနော်အတိုင်းရုပ်ကလေးကအေးရင်နှာခေါင်းကပါလေအေးတယ်အဲ့ဒီမှာသိတာလေးကဘယ်လိုသိတော့အေးတယ်လို့ဒီလိုသိတယ်အေးတာလေးကတုံးခဲရှိတာ အဲ့ဒါကိုဆက်ကြည့်မယ်ဆိုရင်လှုပ်လှုပ်လှုပ်လှုပ်နဲ့တိုင်ရင်ပြက်ကျသွားတာသူကအေးအေးလှုပ်လှုပ်အေးအေးလှုပ်လှုပ်ကလေးနဲ့ရှိသွားသလောက်ဖောက်ပြန်တာလေးကိုနောက်ကလိုက်ပြီးပြရတာရှင်းရလားအေးအေးလှုပ်လှုပ်ကလေးနဲ့ရှေ့ကသွားသလောက်ဖောက်ပြန်တာလေးကနောက်ကနေလိုက်တိပေးရတာ အေးချမ်းနေဆိုရင်တိတာထင်ရှားမယ်အေးနုတယ်ဆိုရင်ရေးရေးလောက်ပဲသိမယ်အဲဒီတော့တိတာလေးကိုဘာလို့ခေါ်တော့နန္တရားလို့ခေါ်တယ်ဒီတော့ယုတ်ကလည်းဖောက်ပြန်ပြနေတယ်နာကလည်းတိပြနေတယ်တကယ်ကြတော့လှုပ်ထာနဲ့တိတာအဲ့ဒါတရားပဲဝင်လေထွက်လေရှုတဲ့အခါမှာလေလှုပ်ထာနဲ့တိတာကမှတော့ ဒါတရားပဲဒါကြောင့်တရားမရမှမပူနဲ့တဲ့တရားကိုတရားမှမသိတာလေးကိုပဲပူဇမ်းပါလောက်ထာနဲ့သိတာလေးရပါတယ်တော့တရားပါပဲတရားမရမှမပူပါနဲ့ကိုယ့်ရဲ့နေ့စဉ်ဘဝထဲမှာအသက်ရှူသွင်းတိုင်းရှူသွင်းတိုင်းတရားကိုတရားမှမသိတာလေးကိုပဲပူဇမ်းပါ ဝင်စားကဝင်ဆုံးအထိဆက်ကြည့်မယ်ဆိုရင်တဖွာဖွာတရိပ်ရိပ်နဲ့ပြတ်ကျသွားတဲ့အထိစိတ်ရှိရှိနဲ့ကြည့်ပြရမယ်တဖွာဖွာတရိပ်ရိပ်နဲ့ပြတ်ကျသွားတဲ့အထိစိတ်ရှိရှိနဲ့ကြည့်ပြရမယ်ဆိုအသိဉာဏ်တိုးလာအောင်ပြောတာနော်ထွက်စာကနေထွက်ဆုံးထိလေဒီတိုင်းပဲတဖွာဖွာတရိပ်ရိပ်ဖြစ်နေတာကို စိတ်ရှိရှိနဲ့ကြည့်ပြရမယ်တဲ့ဝင်လေနဲ့ကြည့်ပြောမယ်ဆိုရင်ဝင်စားအရှိရဲ့လေကလေးကိုဝင်စားမှာပဲသိရမယ်ဒီနေရာမှာထိဒီနေရာမှာတိဒီနေရာမှာပြောက်အလေထိပါမသွားသေးဘူးသူကလေပါသွားသလားဒီနေရာမှာထိရင်ဒီနေရာမှာတိရဲ့ဒီနေရာမှာပဲပြောက်တယ် နော်နေရာရွေ့ခြင်းမရှိဘူးထိတဲ့နေရာမှာတိတယ်တိတဲ့နေရာမှာပဲပျောက်သွားတယ်ဝင်စားမှာအလေတိပါသွားသလားမပါဘူးဒါကိုသိစေချင်တာနော်ရက်သေးရွာထဲမှာကြတော့မသိခဲ့တာတွေဒီမှာသိစေချင်တာရက်သေးရွာထဲမှာကြတော့သိဖို့လွယ်ပါ့မလားမသိဘူးဒီမှာအဲ့ဒါသိပြီ ထိုင်စ3လေးရက်လောက်ကတော့ဝင်မှန်းသိထွက်မှန်းသိသိရုံလောက်နဲ့ပဲပြီးမှာဒါတော့မှတချို့ကဝင်မှန်းထွက်မှန်းကိုမသိတဲ့လူတွေလည်းအများကြီးပဲเนาะဝင်မှန်းသိထွက်မှန်းသိထိုင်စမှာနောက်3ရက်3လေးရက်လောက်ဆက်ရှုမှတ်လိုက်တဲ့အခါကျတော့ဝင်အေးအေးသိထွက်ရင်နှွေးနှွေးလေးသိလာနောက်3ရက်ဟိုဘက်ကျတော့အေးလုံလုံသိနှွေးလုံလုံသိအတိတိုးမလာဘူးလား သူခရီးစဉ်သူကတော့ဝင်ပြီးထွက်ထွက်ပြီးဝင်ဒါလေးကိုဒါလေးပဲလုပ်နေတာဒါပေမဲ့အဲ့ဒီအပေါ်မှာအတိတွေတူတူတူတူသွားတာနော်ပမာတော့ပါတယ်နော်ဝင်မှန်တိထွက်မှန်တိအဒုတိယကြတော့အေးမှန်တိနှွေးမှန်တိနောက်တော့အေးလှုပ်လှုပ်တိနှွေးလှုပ်လှုပ်တိအတိတူးမလားအဲ့ဒါကိုခေါင်းအေးအေးစိတ်ထိုင်ကြကြနဲ့သိပြရမယ် ခေါင်းအေးအေးစိတ်အတိုင်းကြကြကတော့နိုးစားကနေအချိန်ထိထားပြရမယ်တရားရှိမှတ်တဲ့ပုဂ္ဂိုလ်ကဆရာတော်ရတဲ့လိုမိတ်တယ်ခေါင်းအေးအေးစိတ်အတိုင်းကြကြကိုတော့တဲ့နိုးစားကနေပြီးတော့အချိန်အထိထားပြရမယ်အရေးကြီးလို့ပြောတာဖြစ်တယ်နော်အဲ့ဒါအရေးကြီးဆုံးပါပဲတဲ့ တရားရှုမှတ်တဲ့အခါခေါင်းအေးဖို့စိတ်အတိုင်းကြားဖို့အရေးကြီးလားမကြီးဘူးလားကြီးတယ်ပြီးတော့နာသီးဖြားကိုရှုမှတ်ပြီးတော့မှဝင်ဆုံးထွက်ဆုံးကိုရှုမယ်တရားရှုတယ်ဆိုတာတဲ့ကမ္မဂုဏ်ခံစားခဲ့စဉ်ကနေဆိုရင်တော့သူကဖြောင်းပြန်သဘောတက်ရောက်တယ်ဖြောင်းပြန်လို့ဖြစ်တာပေါ့ကမ္မဂုဏ်ခံစားတယ်ဆိုတာသူကလုံယူရတာဟုတ်နော် ပြင်ပမှာလေကမကုံခံစားဖို့ဆိုရင်လုံးယူရတယ်ဥပမာထမင်းစားတယ်ဆိုပါတော့ထမင်းကိုကြည့်ယုံနေနဲ့ကြည့်ယုံညနေတော့ရတာမတွေ့နိုင်ဘူးလေနော်မိထမင်းကိုယူမယ်သွားလေပါဇက်တဲထည့်မယ်မိမိရဲ့သွားလေရှာလေအကုန်လုံးပေါင်းပက်ပြီးတော့ချိန်ညက်အောင်ဝါရတဲ့ခါကျမှအရသာပေါ်လာ တစ်ချက်ဝါမှတစ်ချက်အရသာပေါ်တာတစ်ချက်ဝါလို့နှစ်ချက်အရသာမပေါ်ဘူးသူကတရားရှုတဲ့အခါကျတော့ဓမ္မအရသာဆိုတာကသူလုံယူရတာမဟုတ်ဘူးသူကကြတော့ကြည်ယူရတာနားလည်အောင်လုပ်နော်ဟိုဟာကကြတော့လုံယူရတာတရားကြတော့ကြည်ယူရတာကြည့်တဲ့အခါမှာပွဲကြည့်တယ်လို့ကြည့်ရမှာ ကြည့်တဲ့အခါမှာပွဲကြည့်တယ်လို့ကြည့်ရမှာပွဲကတော့ပြနေတာပဲခေါင်းအေးအေးစိတ်အထိုင်ကြကြကြည့်နေပွဲရဲ့အရာကပေါ်တာပဲเนาะကဲရုပ်ရှင်ကြည့်နေတယ် TV ကြည့်နေတယ်ခေါင်းကလည်းမအေးဘူးစိတ်ကလည်းဟိုရောက်ဒီရောက်စိတ်တွေကပူဆိုတော့ TV ရှေ့ထိုင်ပြီးတော့ဘာတွေပြနေမှမသိဘူး TV เนาะအကြီးရှေ့ထိုင်နေမဲ့ TV က အကျေကြီးဖွင့်ထားတယ်ဘာတွေဆိုသွားမှလည်းမသိဘူးဘာတွေပြသွားမှလည်းမသိဘူးညနေချင်းဆိုင်ထိုင်နေပေမဲ့မသိဘူးဘာဖြစ်လို့လဲခေါင်းကလည်းအေးဘူးစိတ်ကလည်းအထိုင်မကျဘူးစိတ်ကလည်းပူလောင်နေတယ်ဟိုကတွေးရတွေးဟိုကစိတ်ပူတာစိတ်ပူအထိုင်ကလည်းမကျဆိုတော့တီဝီရှိကြီးထိုင်ပြီးအတန်လည်းမကျဘူးရုပ်လည်းမမြင်ဘူးဘာတွေပြသွားမှလည်းမသိဘူးဘာတွေပြောနေမှလည်းမသိဘူးတဲ့ဒါကြောင့်မို့တရားထိုင်တဲ့ပုဂ္ဂိုလ်က ကောင်းအေးဖို့စိတ်ထိုင်ကြဖို့အတော်ရေးကြီးတာမြတ်စွာသဘောပေါက်ပြီလားနော်လောကလောကီမရဆိုတာလေခေါင်းလည်းမအေးဘူးစိတ်လည်းထိုင်မချခေါင်းလည်းအေးပါမှခေါင်းလည်းအေးပါမှစိတ်လည်းထိုင်ကြပါမှပွဲကြည့်ရင်အရသာပေါ်တယ်လို့ပဲတဲ့ဒီမှာလည်းပဲဝင်လေထွက်လေလေး အေးတယ်ဆိုတာခေါင်းအေးအေးကြည့်နေမှအေးအေးမှန်းသိတာနော်ခေါင်းအေးအေးနဲ့မကြည့်နိုင်ဆိုရင်အေးတာကိုမသိပြီးတာကမအေးဘူးအေးတာကအေးတဲ့အလုံးအေးရုံပဲလုပ်နေတာပြီးတာကသိတဲ့အလုံးကိုသိရုံပဲလုပ်တာနော် သိတာကအေးဝသိတာနဲ့အေးတာနဲ့အလွတ်လွတ်ပုံမှာတီးကြစီသဘောပေါက်လားအေးတာနဲ့သိတာနဲ့ပြီးအတူတွဲနေတာမဟုတ်ဘူးအေးတာကမသိဘူးသိတာကလည်းမအေးဘူးအေးတာကအေးတဲ့အလုပ်ကိုတီးကြလုပ်တယ်သိတာကသိတဲ့အလုပ်ကို တီးကြလုပ်တယ်တီးရဲ့စိတ်ကဝင်အေးလို့မရဘူးအေးတဲ့ရုပ်ကလည်းထသိလို့မရဘူးရှင်းတယ်နော်ပြန်ပြောမယ်နော်တီးရတာကလည်းတီးတဲ့အလုပ်ကိုပဲလုပ်တယ်တီးတဲ့စိတ်ကဝင်အေးလို့မရတယ်လို့အေးတဲ့ရုပ်ကလည်းထပြီးတော့တီးလို့မရဘူးလို့သူ့ဆိုင်ရာဆိုင်ရာလုပ်ငန်းနဲ့သူ့သဘောတရားတွေသူ့အတူလုပ်နေကြအောင်သိဖို့လိုလားမလို့ဘူးလား ရုပ်ကရုပ်ရဲ့အလုတ်ကို လုတ်ပြတယ်ရုပ်ကမှလုတ်လုတ်ပြတယ်ရုပ်ရဲ့အလုတ်ကိုလုတ်ပြတယ်ကျုပ်ကတော့ဗျာဒီလိုဖောက်ပြန်နေပါလေဆိုတာနာသီဝယုံတော်မှာဥတိုက်ပြီးအစစ်ခံနေတယ်စိတ်ကလည်းကျုပ်ကတော့ဗျာသိပါတယ်ဆိုတာကိုနာသီဝကနေပြီးတော့အစစ်ခံနေတာ ਨੇ သူပါလေဘယ်ကနေအစစ်ခံနေတော့ နာသီဝကနေနာသီဝဆိုတဲ့ယုံတော်ကနေပြီးတော့ကျုပ်ကတော့ဖောက်ပြန်နေပါလေဆိုတဲ့အလုပ်ကိုပဲလုပ်တာပါလို့အစစ်ခံတိတာကလည်းနာသီဝကနေပြီးတော့ကျုပ်ကတော့တိနေတာပါပဲလို့အစစ်ခံနာသီဝခုံယုံနဲ့ဆရာတော်ဘုရားရမိတ်တာဒီနော်လေလေးကလည်းဝင်လိုက်ထွက်လိုက်စုံကြီးစံကြီးနဲ့တတိခံနေတယ် ဘာသက်သေစုံကြီးဆိုင်ကြီးနဲ့သက်သေရုံတော်ပါပဲမှာတော့နာသီဝရုံတော်မှာယုတ်ကလည်းအစစ်ခံရတယ်နာကလည်းအစစ်ခံရတယ်တရားသူကြီးကလူတွေတော့ပတိဆိုတဲ့တရားသူကြီးရှေ့မှာယုတ်တိနန္ဒီယသူတို့ဘာလဲဆိုတာကိုလာလာပြပေးရတယ်အစစ်ခံနော်ဝင်လုံလုံ ထွက်ရင်လည်းလှုပ်လို့ဒါကပထမတိနောက်တော့အေးလှုပ်လို့နှွေးလှုပ်လို့ဒီလှုပ်လှုပ်ကလေးတွေကိုကြည့်နေရင်လည်းဒီလှုပ်လှုပ်ကလေးတွေရဲ့အဓိပ္ပာယ်ကိုပေါ်ရမှာလှုပ်သွားတယ်ဆိုတစ်ချိန်လေးလှုပ်တာလားတစ်ချိန်ပြီးမှတစ်ချိန်လှုပ်တာလားတစ်ချိန်ပြီးမှတစ်ချိန်လှုပ်တာဝင်လှုပ်လို့ဆိုတာလှုပ်တယ် လှုပ်သွားတယ်လှုပ်တယ်လှုပ်တယ်လှုပ်တယ်လှုပ်တယ်ဘယ်နှကြိမ်ဝင်လေးမှာဘယ်နှကြိမ်လှုပ်တယ်တစ်ကြိမ်ပြီးမှတစ်ကြိမ်တစ်ကြိမ်ပြီးမှတစ်ကြိမ်ငါးကြိမ်လောက်လှုပ်ပြီးတော့ပြီးသွားတာလားငါးကြိမ်လောက်ကိုကမြင်တာလားပေါ့ကိုညံကဘလောက်မြင်တယ်လဲပေါ့တချို့က10ကြိမ်လောက်မြင်တာလားပေါ့လှုပ်တယ်လှုပ်တယ်လှုပ်တယ်နော်ထွက်တဲ့ခါကျတော့လည်းလှုပ်တယ်လှုပ်တယ်လှုပ်တယ်ဆိုတာ ဘယ်နှချိန်မြင်တော့တချို့တစ်ချိန်ကကောင်းကောင်းမမြင်ဘူးတချို့ကလည်းနှစ်ချိန်သုံးချိန်ပေါ့ဉာဏ်အားကောင်းတဲ့လူကြတော့လေ၄ချိန်၅ချိန်ပေါ့ဒီလိုတွေးတဲ့လူရဲ့တွေးပုံပေါ်မတူကြဘူးเนาะအဲ့ဒီအနေတစ်ဆင့်တက်ပြီးတော့အေးလုံလုံနွေးလုံလုံဖြစ်ကိုထပ်ပြီးတော့အသိဉာဏ်ကတိုးပြီးတိလာတိလာတာအေးတာကိုမသိတော့ဘူးလှုပ်တာပဲသိတော့တယ် ထွက်တာကိုမသိတော့ဘူးလှုပ်တာပဲသိတယ်ဝင်တာကိုမသိတော့ဘူးလှုပ်တာပဲသိတယ်ပထမတော့ဝင်လုံလုံထွက်လုံလုံသိတယ်အေးလုံလုံနှွေးလုံလုံဆိုတာတွေသိတယ်နောက်ခါကျတော့အေးတာသိတာမဟုတ်ဘူးဘာသိတော့လဲလှုပ်တာသိသဘောတရားထင်ပေါ်ညာပိုက်ခြားရှုရမည်အေးတဲ့သဘောလေးတွေ့သွားတော့လှုပ်တဲ့သဘောလေးကို ထပ်ပြီးတော့အေးတဲ့သဘောကနေဘာသဘောကိုတွေ့လဲလှုပ်နေတဲ့သဘောတွေ့အဲ့ဒီလှုပ်တဲ့သဘောလေးကိုပိုင်းခြားပြီးတော့ရှုရမယ်ဘယ်လိုရှုရမလဲသဘောတရားသင်ပေါ်ညာပိုင်းခြားရှုရမည်ပိုင်းခြားရှုလိုက်တဲ့အခါကျတော့တဲ့မြဲမမြဲဆိုတာကိုဘု து မေးစရာလိုသေးတော့တဲ့ တစ်ခုပြီးမှတစ်ခုလှုပ်တယ်နော်ဒီနေရာမှာရှိတယ်ဒီနေရာမှာသိတယ်ဒီနေရာမှာပြက်တယ်ဒီနေရာမှာလှုပ်တယ်ဒီနေရာမှာသိတယ်ဒီနေရာမှာပြက်တယ်ဆိုတာကိုဉာဏ်နဲ့မထင်ဘူးလားထင်တော့မြဲလားမမြဲဘူးလားဆိုတာဘုရုတော်မေးပါမေးစရာလူသေးလားမေးစရာလူသေးလား သူများကိုမေးလို့သိတာလားကိုတွေးသိတာလားအဲ့ဒီအစင်မျိုးရအောင်လုပ်ဖို့လိုတာပေါ့ဝင်စားကအလှုပ်နဲ့အတိဒီအလေအထိပါသလားပါဝင်စားကလေဝင်စားကလှုပ်ထာလေးနဲ့တိတာလေးကအလေအထိပါတာအစကအစမှာပဲပြီးသွားပြီအလေအထိကမပါဘူးဘောပေါက်တယ်နော် အစမှလှုပ်ထာနဲ့အစမှတိတယ်အဲ့လှုပ်ထာလေးကိုတိတာလေးကအစတင်ပဲသူ့လုပ်ငန်းပြီးသွားပြီအလေတိသူမလိုက်ပါလာဘူးအလေကနေပြီးတော့လှုပ်ထာလေးနဲ့တိတာလေးကလည်းအဆုံးထိပါလာမပါပြန်ဘူးဘာလို့မပါတာတော့အသိဉာဏ်ဝင်ဖို့လို့ဘာလို့မပါတာလဲပြည့်နေလို့အစမှအစကလှုပ်ထာနဲ့ အစကသိတာတွေလှုပ်ပြီးတော့ပြက်အစမှာကလေးကသိပြီးတော့ပြက်အစမှာကလေးကအလဲကလှုပ်ထားလေးရတယ်လှုပ်ပြီးတော့ပြက်သိပြီးတော့ပြက်မလိုက်လာဘူးမလိုက်လာဘူးဆိုတော့အဲ့ဒီမှာဘာကိုအတိတိုးလာမလဲဘာကိုအတိတိုးလာလဲပြက်နေတယ်လို့အတိတိုးလာတယ်ပြက်နေတာကြီးကိုကောင်းတယ်လို့ပြောလို့ရလားမရဘူး ဒီအပြက်တောင်မှအေးကလည်းပြက်တာပဲအနှွေးကလည်းပြက်တာပဲဒီအပြက်မှာတော့အေးနဲ့အပူဒါမှမဟုတ်အေးနဲ့အနှွေးဘဲဟာကိုခံစားကြတာကဲဘာမှပြက်နေတဲ့ဟာကိုဘယ်လိုလုပ်ခံစားအောင်လဲဟုတ်တယ်မလားအေးတာကိုခံစားကြလားခံစားခြင်းနဲ့စိတ်ကိုမရှိတော့ဘူး။တိတာနဲ့တွဲပါဖြစ်ပါတယ် ပြတ်သွားပြီဝင်လေလေးရှိရမယ်ထွက်လေမရှိရလို့ကိုယ့်ကိုယ်ကိုအမိပေးလို့ရလားမရဘူးဘာမှလုပ်လို့မရအဲဝင်လေပဲရှိရမယ်ထွက်လေမရှိရဘူးလို့ကိုယ့်ကိုယ်ကိုအမိပေးလို့မရဘူးဒါဖြစ်ရင်ကိုယ်အတ္တအတိုင်းဖြစ်နေတာလားသူ့သဘောအတိုင်းသူဖြစ်နေတာလားသူ့သဘောအတိုင်းသူဖြစ်နေတာဘာလို့ခေါ်တော့အနတ္တလို့ခေါ် ဓာတုအရှုမှတ်တာကဝင်ပြီးထွက်ထွက်ပြီးဝင်ဒီတဘာဝလေးကိုကြည့်ရင်ကြည့်ရင်နဲ့အသိဉာဏ်ညာတိုးတိုးလာတာလေဟုတ်တယ်မဟုတ်လားအသိဉာဏ်တိုးဖို့ပဲလိုရတာကိုတရားရှုမှတ်တယ်ဆိုတာတိုးဖို့လိုတာလေအသိဉာဏ်တိုးဖို့လိုတာဆိုဝင်ပြီးထွက်ထွက်ပြီးဝင်ဒီတဘာဝလေးကိုကြည့်ရင်နဲ့သူ့သဘောလေးကပေါ်လာတဲ့သဘောလေးကထင်ရှားလာတယ် လို့ထင်ရှားလာလဲဆိုထိုင်ရမထကြည့်နေရင်ခုနကအဖြစ်သဘောဟာကောင်းတာမဟုတ်ဘူးဟုတ်လားရေးတာမဟုတ်ဘူးငါသဘောတိုင်းမဟုတ်ဘူးဆိုတာအလိုလိုဉာဏ်ထဲမှာရှင်းလာတယ်။မြန်မြန်ကြည့်လေမြန်မြန်သိလေမြန်မြန်ရှင်းလေ ခဏပဲတစ်ခေါက်ပဲကြည့်မယ်ဆိုတစ်ခေါက်ရှင်းမရမှာပေါ့နှစ်ခေါက်ကြည့်ရင်တော့နှစ်ခေါက်ရှင်းရမှာပေါ့များများကြည့်ရင်များများအတိတိုးလာမယ်ဉာဏ်ထဲမှာလည်းများများရှင်းလာမယ်ဟုတ်တယ်မလားနော်များများကြည့်များများသိများများရှင်းနော်ပြန်ပြော များများကြည်များများသိများများရှင်းများများရှင်းဆိုတာလုံးဝရှင်းသွားမယ်နော်ရှင်းပြီးတော့သဘောအမှန်တိုင်းသူကသိသွားမယ်ဘုန်းကြီးတို့မြတ်စွာဘုရားအလောင်းနုစဉ်ကာလုံးကမာတင်ကဆိုတဲ့ပဒံစာဘဝတစ်ခုဖြစ်ခဲ့တယ်အဲ့ဒီပဒံစာဘဝမှာတထေသမီးကိုသူက မရရအောင်တောင်းခဲ့တာရှိတယ်အဲ့ဒီတထေသမီးကလည်းမာနကဲဆိုတော့ပဒေါင်းသားဆိုတော့ယူဖို့ဝေးလို့ဖတ်တော်မလုပ်ဘူးတဲ့မာတင်ကကလည်းပဒေါင်းသားဆိုပေမဲ့အလောင်းတော်ဆိုတော့ဝိရိယတို့ကအဋိဋ္ဌံပါရမီအစွမ်းအစလေးတွေပါလာဒါကြောင့်မို့တံဝေကရရတော့ကောင်းတယ်နော် အလောင်းတော်တော်မှာဘာဘဝဖြစ်ရသေးသလိုသံဃာဘဝရောက်သေးတယ်ဘဝတွေကကြောက်ဖို့ကောင်းတယ်ဘဝတွေမရချင်တာကောင်းတယ်နော်ဟုတ်တယ်မလားအဲတော့ဘုရားတပည့်တော်တို့ဒီလက်ရှိခန္ဓာဒုက္ခမှာလွတ်မြောက်၍အနာဂတ်ခန္ဓာဒုက္ခမရပါစေခြင်းမရောက်ပါစေခြင်းအကျိုးငါဤတရားကိုအားထုတ်ပါသည်ဖျားဤကောင်းမှုကိုပြုပါသည်ဖျားဆိုပို့ပြီးတော့မကောင်းပါ အောက်ပါမှမရည်ရွယ်နဲ့လက်ရှိခန္ဓာဒုက္ခမှလွတ်မြောက်၍အနာဂတ်ခန္ဓာဒုက္ခမရပါစေခြင်းမရောက်ပါစေခြင်းအကျိုးငါဤဝိပဿနာတရားကိုအားထုတ်ပါပြီဖေဟာဘဝတွေကြောက်ဖို့ကောင်းတယ်အလောင်းတော်ဘဝတော်တရားသာဖြစ်ရသေးတယ်နော်တထေးသမီးကိုမရရင်ဒီနေရာကမထဘူးမပြန်ဘူးဆိုပြီးတော့အလောင်းတော်ဆိုတော့အဓိဋ္ဌံပါရမီ မဟုတ်တဲ့နေရာမှာလဲဝရိယအားပြင်းထန်တာပဲเนาะဒီတော့တထေးသမီးစီကစကားသုံးခွန်ရအောင်တောင်းဆိုတဲ့အခါကျတော့တထေးသမီးကအဖက်လုပ်ပြီးစကားသုံးခွန်ပြောရင်ပေးစားမယ်လို့သူ့အဖေကဆိုတယ်အလောင်းတော်အလောင်းတော်ကလည်းဒါဖြစ်ရင်သူရအောင်လုပ်မယ်ပေါ့တထေးသမီးစီကစကားသုံးခွန်တောင်းရမှာเนาะဘယ်နှခွန်တောင်း သုံးဖို့ရလို့ရှိရင်သတော်စားမယ်ပေးစားမယ်လို့တတိသမီးအဖေကပြောတာတတိသမီးရဲ့အဖြေကိုထမင်းချက်ရင်လဲစောင့်နေထမင်းကိုဘလို့ချက်လဲဆိုတော့သူကဖိုခနောက်တလုံးတည်းနဲ့ထမင်းအိုးတည်ဖိုခနောက်တလုံးတည်းနဲ့ဆိုတော့ထမင်းအိုးတည်လို့ဖြစ်မလားနော်ဖိုခနောက်ကဘယ်နှလုံးတည်ရလဲသုံးလုံးတည်ရ အဲ့ဒီမှာတည်လိုက်လင်းကြလိုက်ပြန်တည်လိုက်ဆိုတော့အလောင်းတော်လှုပ်ပုံကိုလမ်းကြည့်နေတဲ့တတိယသမီးကဘာဖြစ်တာဥရလာတာပေါ့နော်အဲဒုက္ခပါပဲဘုကနောက်ဆိုတာသုံးခုတည်ရတာသူကတစ်ခုတည်းလုပ်နေတော့တည်လိုက်လိမ့်ကြလိုက်ပြန်တည်လိုက်ဆိုတော့ဟိုကကြည့်ရင်းနဲ့စိတ်ထဲမှာကတိကောင်းဖြစ်လာတာပေါ့ဘုကနောက်တစ်လုံးနဲ့နဲ့သမင်းဥဒ္ဒရာ ဘယ်တော့ကကြားဘူးလို့တော့လို့လမ်းမေးလိုက်တယ်နော်တခွန်းရသွားပြီဟုတ်ကဲ့ပေါ့လားဘယ်နဲ့လဲဘုကနောက်တစ်လုံးနဲ့နဲ့သမင်းဥတေတာဘယ်တော့ကကြားဘူးလို့တော့လို့တသိသမီးကလမ်းမေးလိုက်တယ်ဩတခွန်းရသွားပြီအဲ့ဒါပြီးတော့ညံပေါ့ညံသုံးတာစကားလေးရပေါ့သမင်းအိုးကြီးဆက်တယ်သမင်းအိုးပွက်တော့ဆလောင်းဖုံးလိုလာပြီကိုအလောင်းတော်ကဆလောင်းဖုံးကြီးခေါင်းပေါ်ဆောင်းထား နော်ကောင်းဖို့ဆောင်းထားပြဖက်တဲ့စလောင်းဘုံဘယ်မှာတော့ဘယ်မှာတော့အဲ့လိုလိုက်ရှာစကားရအောင်ယူရမှာကိုသုံးကောတော့တတိယမြတ်မြင်တော့လဲတကားလဲဒေါသပါဖြစ်လာတယ်ခေါင်းမောကဟာကြီးကဘာကြီးတော့လို့လမ်းမေးတယ်နောက်ထပ်စကားတစ်ခုရပါပြီမလားခေါင်းမောကဟာကြီးကဘာကြီးတော့လို့အမြင်ကက်ကက်နဲ့လမ်းអော်လိုက်တော့စကားတစ်ခုရပြန်ရော ဘယ်နှခေါရပါလို့ဒီလိုနဲ့သမီးဦးချက်ခံနေကြတော့ငွေပေးဖို့ရောင်းမလူလာပြန်တယ်အလားတော့ရောင်းမကြီးခါကြထိုးပြီးဟာရောင်းမပြောက်တယ်ဒီလိုရောင်းမဘယ်ရောက်နေမှမသိတော့အော်ပြန်တယ်ဗျာအဲ့တော့တထေးသမီးကမနေနိုင်ကြဘူးအာဘယ်နဲ့တော့ဒီရောက်မှတော့မတွေ့ဘူးလားရှင်ဆိုပြီးတခါလေရောက်မှကြီးခါးကြတဲ့အနေပြီးတော့ယူပြလိုက်တဲ့အခါမှာစကားပဲကခွန်ရပါ မာတင်ကားတို့စကားသုံးခွင့်ရပွားနော်စကားသုံးခွင့်လည်းရတော့တထေးသမီးလည်းရတော့စကားသုံးခွင့်ရတာလည်းပါရပါတထေးသမီးရတယ်ဒီဥပမာလေးကိုဆရာတော်ပေးတာဒါလေးနားလည်ရင်ဘာကိုနားလည်ရမလဲဆိုတော့ဝင်လေရဲ့နာသီဝရဲ့ရှုမှတ်မှုရဲ့ဒီသုံးချက်စုံရင်တဲ့ထမင်းဦးတယ်လို့မရနိုင်ဘူးလားဝင်လေရဲ့ ငါသီးဝရဲ့ရှုမှတ်မှုရဲ့တံပြောမနောဝင်လေရဲ့နာသီးဝရဲ့ရှုမှတ်မှုရဲ့သုံးချက်ဆိုရင်ထမင်းဥတည်လို့မရနိုင်ဘူးလားတဲ့ထမင်းဥပွက်ရင်စလုံးဖောင်းစလုံးဖုံးလိုလာတယ်လို့ပဲရှုမှတ်ရင်းကတိုးတက်လာပြီဆိုရင်စင်ရင်အားလိုလာပြီစင်ရင်အားလိုလာပြီစလုံးဖုံးကြီးကောင်းပေါ်တင်ထားပြီးလိုက်ရှာမနေနဲ့တဲ့ တတိဆိုတဲ့စူးစိုက်အားကိုလည်းရောင်းမှခါးကြထိုးသလိုရှာမနေပါနဲ့ဒါတွေကငါဘာဆက်လုပ်ရမလဲဆိုပြီးတော့မှလိုက်ရှာနေဖို့မလိုပါဘူးတဲ့ထိတာလေးနဲ့တိတာလေးရဲ့အလုပ်လုပ်ပုံမှာဖြီးတယ်တိတယ်ထိတယ်တိတယ်ဆိုတာကဘယ်နှခုလုပ်လုပ်နေတာလဲထိတာရဲ့တိတာရဲ့ နော်အဲ့ဒါကိုဖြန့်လိုက်တဲ့အခါကျတော့ဝင်လေရဲ့နာသီဝရဲ့ရှုမှတ်မှုရဲ့သုံးခုမပါဘူးလားအဲ့ဒီသုံးခုကိုနှလုံးထဲနဲ့ပြောမယ်ဆိုရင်ဘာနဲ့ပါလဲထီတယ်တိတယ်ထီတာတိတာဒီအလုံးလုံးပုံကိုတဲ့တေချာစစ်ကြည့်လိုက်တဲ့အခါတော့မြဲမမြဲကောင်းမကောင်းပိုင်မပိုင်မွေနောက်ပြီးတော့ကြည့်ရမှာ ခီးတယ်သိတယ်ဆိုတဲ့အထဲမှာဘာတွေကိုကြည့်ဖို့လိုတယ်မြဲလားမမြဲဘူးလားလို့စစ်ကြည့်ပါကောင်းလားမကောင်းဘူးလားလို့စစ်ပါပိုင်လားမပိုင်ဘူးလားလို့စစ်ကြည့်ပါဆိုငွေနောက်ပြီးတော့ကြည့်ရမှာရောင်းမကခါကြတဲ့ရှားကြမလို့ဘူးတတိဒီပါနဲ့တူလဲဆိုတော့ရောင်းမနဲ့တူ ရတာပေါ်အောင်ငွေနောက်ပြီးကြည့်ရတာပေါ့နော်သတိဒီဘာနဲ့တူလဲရောင်းမနဲ့တူတယ်ခန္ဓာကိုယ်ဒီဘာနဲ့တူတယ်သမင်းအိုးနဲ့တူတယ်အဲ့တော့သတိဆိုတဲ့ရောင်းမနဲ့ခန္ဓာဆိုတဲ့သမင်းအိုးကိုငွေနောက်ပြီးကြည့်ရမှာဒါညာနဲ့ရှင်းအောင်ပြောပြတာနော်ဥပမာလေးတထေသမီးစရာစကားသုံးခုနဲ့ရရောအလောင်းတော်က တခါတည်းသူ့လေးရတယ်ဒီတော့တထေသမီးစီကစကားသုံးခွန်းရအောင်အလောင်းတော်ကနိုင်ယူနိုင်ခဲ့တယ်အဲ့ဒီမှာစကားလေးခွန်းရအောင်စကားသုံးခွန်းရအောင်ခန္ဓာကိုမွေနောက်ကြည့်ရမှာအဲ့ဒါမွေနောက်ကြည့်လိုက်တဲ့အခါမှာငါရှိမရှိငါဆိုတာရှိလားမရှိဘူးလားမြဲလားမမြဲဘူးလားကောင်းလားမကောင်းဘူးလားပိုင်လားမပိုင်ဘူးလားဆိုတာလေးခွန်းထွက်လာ ငွေနောက်ပြီးတော့ကြည့်လိုက်တော့ရှိမရှိမြဲမမြဲကောင်းမကောင်းပိုင်မပိုင်ဒီလေးခုစစ်ကြည့်ရမှာကိုရှုွက်ထဲမှာနော်ကိုရှုွက်ထဲမှာဘယ်နှခုစစ်ရမလဲရှိမရှိမြဲမမြဲကောင်းမကောင်းပိုင်မပိုင်ဒီစကားလေးခုရဲ့အဖြေကအတွေးနဲ့ဖြေလို့ရတာအတွေးနဲ့မရဘူးခန္ဓာကိုယ်တွေးမှဖြေလို့ရတယ် ခန္ဓာကိုတွေ့မှဖြေလို့ရမှာအထဲမှာပြောတော့ယုံနဲ့နံကြာဥဒရာကယုံနဲ့နံလက်တွေ့ရှုွက်တဲမှာဒါတော့ဘာနဲ့ဘာကိုတွေ့ရတာလုထာနဲ့သိတာဒါမှမဟုတ်ထိတာနဲ့သိတာအပြောနဲ့သဘောဘလောက်กว่าတာနော်တို့ယုတ်တဲ့နံကိုရှုတယ်လို့ပြောတယ်လက်တွေ့ရှုွက်တယ်မှာကြတော့လှုပ်တာနဲ့သိတာထိတာနဲ့ သိတာယုံနဲ့ဆိုတာအပြောလက်တွေ့မှာလှုပ်တာနဲ့သိတာကသဘောလှုပ်တဲ့သဘောလေးသိတဲ့သဘောလေးထိတဲ့သဘောလေးသိတဲ့သဘောလေးသဘောသိမှသဘာဝမုတ်ချသိနိုင်သည်သဘောသိမှသဘာဝမုတ်ချသိနိုင်သည်ပြောတော့ဘယ်လိုပြောယုံနဲ့နံလက်တွေ့ရှုွက်ထဲမှာကြတော့ လုထာနဲ့တိတာထိတာနဲ့တိတာအပြောနဲ့သဘောနဲ့ဘလောက်ကွာတော့အပြောပေါ်မှာကြီးမေးမတင်နဲ့သဘောရောက်အောင်လို့သဘောသိအောင်လို့သဘောသိမှသဘာဝမုတ်ချသိနိုင်ပြီပါတယ်လေသဘောသိမှသဘာဝမုတ်ချသိနိုင်သည်သဘာဝမြင်မှ တာမညထင်သည်တာမညဓမ္မဝိပဿနာဉာဏ်ဖြစ်သည်သဘောတိမသဘာဝမုတ်ချသိနိုင်သည်သဘာဝမြင်မှတာမညထင်သည်တာမညမြင်မှဝိပဿနာဉာဏ်ဖြစ်သည်ဝိပဿနာဉာဏ်ဖြစ်မှ မဲ့ဉာဏ်ဘုံဉာဏ်စိုက်သည်မဲ့ဉာဏ်ဘုံဉာဏ်စိုက်မှနိဗ္ဗာန်မြင်နိုင်သည်နော်သဘောပေါက်လားအဲ့ဒီကိုပို့နေတာပဲတရားစာကဟုတ်ပြီလားခန္ဓာကိုယ်တွေးမှာပါနဲ့ပါရှိတယ်အပြောရှိတယ်သဘောရှိတယ်ကိုယ်တွေးနေတာဒီအပြောလားသဘောလားဆိုတာကိုယ်ကစဉ်းစားတတ်ဖို့လိုလားမလို ဝင်နာနဲ့ထွက်တာမတ်တဲ့ယောဂီဟာဝင်တဲ့သဘာဝထွက်တဲ့သဘာဝကိုသိဖို့လိုတယ်။သဘောကနေပဲရောက်လာတော့သဘာဝသဘာဝကနေသာမညာသာမညာကနေဝိပဿနာဝိပဿနာကနေမဉ္ဇဉ်ဘုံညာမဉ္ဇဉ်ဘုံညာကနေနိဗ္ဗာန်ဟုတ်ပြီလားဒါကြောင့်မို့ဝေနာ ထွက်တာရှုမှတ်တဲ့ယောဂီသည်ဝင်တဲ့သဘာဝထွက်တဲ့သဘာဝကိုစိုက်အောင်မိမိဉာဏ်ကိုအတိတိုးမြင့်ဖို့လိုလားမလိုလားအဲ့တော့ရှုမှတ်ရင်းကပဲစိတ်အထိုင်မကျသေးရင်ဘာတွေပေါ်လာလို့ဆိုစိတ်အထိုင်မကျမှပေါ်လာရှုွက်ပေါ်ကိုစိတ်ကအထိုင်ကျအောင်မချနိုင်ရင်ဘယ်ပေါ်မှာလဲ ရှုွက်ပေါ်ကိုစိတ်ကအထိုင်ကြအောင်မချနိုင်ပြဿနာပေါ်တယ်နော်ဒါကြောင့်ကောင်းအေးရမယ်စိတ်ထိုင်ကြရမယ်ဘဝင်လေးငြိမ်ရမယ်ရှုမှတ်တယ်မှာကောင်းအေးထားစိတ်ကိုအထိုင်ချထားဘဝင်လေးကိုငြိမ်အောင်ထားတယ်ဆရာတော်ကြပြီကောင်းအေးအေးထားစိတ်ကိုအထိုင်ချထား ဘဝလေးကိုရိမ်အောင်ထားမှဒီရှုခွက်ရဲ့သဘောအမှန်ကို ရှုမှတ်နိုင်တယ်။တကယ်လို့ခေါင်းအေးခေါင်းကလည်းမအေးဘူးစိတ်ကလည်းအထိုင်မကျဘူးဘဝင်လေးကလည်းမငြိမ်ဘူးဆိုရင်ရှုတဲ့လူတွေပြဿနာတက်တာ။နာကျင်ကြိုက်ခဲမှုလည်းပေါ်လာနိုင်တယ်။တရားစခန်းဘဝရထရွာထဲမှာစိတ်လွတ်ကိုယ်လွတ်အာယုံလိုက်စားထားတာတွေ နေဘူးမရှောင်မိုးရွာမရှောင်စီဝါရှာခဲ့တာလေအဲ့ဒီအပူတွေကနေပြီးတော့ရိုးရင်းရှင်စီအထိကိုသူကအောင်းနေတာအဲ့ဒီအပူတွေကနာကျင်ကြိုက်ခဲမှုအဖြစ်ကိုဒီမှာပေါ်လာတော့တာပဲနော်ဒီနေရာမှာပြင်ပမှာကိလေသာတွေရဲ့နှိမ့်ဆက်မှုအပူတွေကဘယ်မှာအောင်းနေတော့ရိုးရင်းရှင်စီအထိအောင်းနေတယ် အဲ့ဒီအပူတွေကနာကျင်ကြိုက်ခဲမှုအဖြစ်ဒီမှာပေါ်လာတာကိလေသာမှန်ထကြွသလောက်ခန္ဓာမှန်ကလည်းထကြွနေလိမ့်မယ်နော်ခန္ဓာမှန်ထကြွတယ်ဆိုနာကျင်ကြိုက်ခဲတာကိုပြောတာဘောဘေဘောမီမီခဲ့လို့လေကိလေသာမှန်ဘောမီခဲ့လို့ခန္ဓာမှန်ကလည်းထကြွနေတယ်ဒါဆရာတော်ကြီးသုံးတာနော်တတိထားဆရာကောင်းတယ် ဘာကြောင့်ဒါတွေဖြစ်နေတာလဲဆိုတော့ကြက်သေးရွာထဲမှာကိလေသာရဲ့အပူကိုဘာဖြစ်လို့လဲရိုးတွင်းခြင်းစီအထိအောင်းနေလို့အောင်းနေတဲ့ခါကျတော့စိတ်အထိုင်မကြလဲသူကထထပြီးတော့ဖောက်ပြန်ပေါ့နော်နားလေကျင်းလေကြိုက်လေခဲလေဆိုတာပါတယ်လို့ဖောက်ပြန်တာဘာဖောက်ပြန်တာလဲယုတ်ကဖောက်ပြန် ဟောက်ပြန်နာကိုသိတာလားရုပ်ကိုသိတာလားနာလာကိုသိတာလားသိချင်စဉ်းစားနော်နာလာကိုသိတာလားရုပ်ကိုသိတာလားဟောက်ပြန်နာကိုသိတာလားဖောက်ပြန်နာကသဘောကိုသိတာလားဖောက်ပြန်နာရဲ့သဘာဝကိုသိတာလားသိလို့သိစရာတွေအများကြီးရှိတယ်ပေါ့ဟုတ်တယ်လား နာတာလေးပေါ်လာရင်နာတာကိုယုံလို့သိတာလားဖောက်ပြန်တယ်လို့သိတာလားဖောက်ပြန်တယ်လို့သိတာပါဗျာသဘောပေါက်လားယုံလို့သိတာလားနာတာလို့သိတာလားဖောက်ပြန်တယ်လို့သိတာလားဖောက်ပြန်တယ်ရဲ့သဘောလေးကိုသိတာလားသဘာဝကိုသိတာလားဒီတာမညလက္ခဏာကိုသိသွားတာလားဘယ်လိုသိကြတော့ သိစရာတွေမှာပေါ်မှာပေါ်ဒါတွေကအသိဉာဏ်တိုးလာလေလေသိလေလေပဲအသိဉာဏ်တိုးလာလေလေဒီတစ်ခုတည်းကိုသိစရာတွေအများလုံးအားကြီးလို့တဲ့ဒါကြောင့်မို့တရားလျှောက်တဲ့အခါကျတော့သူအသိဉာဏ်တိုးပုံတွေကိုလျှောက်တာလျှောက်လို့မကုန်အများကြီးသိတာလေဟုတ်တယ်ပါလားလျှောက်လို့မကုန်ဘူးအများကြီးသိတော့တာသူက အဲ့ရှုခွက်ထဲမှာပြနေတာကတခါလားဝင်နေထွက်တယ်တခါလားအေးတယ်နှွေးတယ်ရိုးမနေဘူးလားအတိမတိုးတဲ့လူကရိုးနေတာအတိတိုးတဲ့လူကလည်းမရိုးအဆန်းတကြယ်ကြီးကြီးတွေ့နေတာပဲဆိုတော့တိလို့မဆုံးတမိုးကျုံပေါ့နော်တစ်ခုပြီးတစ်ခုတိအာတစ်ခုပြီးတစ်ခုတိတစ်မျိုးပြီးတစ်မျိုးတိတစ်မျိုးပြီးတစ်မျိုးတိဆိုစိတ်ဝင်စားတာပေါ့ အတိမတိုးတဲ့လူကယိုးနေတယ်တခါလာလဲဝင်နေထွက်တယ်တခါလာလဲအေးတယ်နှွေးတယ်ဆိုတော့ယိုးတယ်လို့ဖြစ်နေတယ်စိတ်ကပါကြိုက်တော့ဆန်းတာကြိုက်တာဒီတိုင်းကြီးပဲဆိုတော့ယိုးအီပြီးတရားမမှတ်ချင်တော့ဘူးဆိုတော့အတိတိုးအောင်မမှတ်နိုင်တော့ဟုတ်တယ်မလားအတိတိုးအောင်မမှတ်နိုင်လို့ရှင်သူကဒီအပေါ်မှာညှိငွေလာတယ် ဘာတပောက်ပြမလာလဲတခါလာလဲဝင်လဲထွက်တယ်အေးတယ်တွေးတယ်ဆိုသူကသူအတိတိုးအောင်မရှုမှတ်နိုင်တာကိုကိုကိုကိုရဲ့ဝိရိယအားသမာဓိအားတတိအားနည်းလို့ငါဝိရိယဝိရိယအားသမာဓိအားပညာအားတွေကပိုပြီးတိုးမြင့်မယ်လို့ဒီလိုစိတ်မကူဘလို့ဖြစ်လာတာ ထူးမဲ့မထင်ပါဘူးလုပ်လေထူးမဲ့မထင်ပါဘူးဆယ်ရက်ကလည်းပြီတော့မှာအဲ့လိုလည်းမထူးပါဘူးခပ်ပေါ်ပေါ်လေးပဲနောက်တစ်ခါကျတော့မထင်လာလို့ဆိုငါလည်းဒီလိုဆိုတော့ကြံတဲ့လူတွေလည်းဒီလိုနေမှာပါပဲဟောကိုမရတာနဲ့သူများလည်းရမှာဟုတ်ပါဘူးလို့ဒီလိုမထင်တော့ဘူးလားထင်သွားတယ်เนาะကိုကိုကိုလည်းမယုံ အကုသိုလ်တွေတိုးပွားလာတယ်တရားကိုသိချာအမထုတ်ဘူးအသိဉာဏ်တိုးအောင်မလုံးနိုင်ဘူးဆိုလို့ရှိရင်ယုံကြည်မှုမဲ့လာတတ်တယ်ဒါကြောင့်မို့အသိဉာဏ်တိုးအောင်ကြိုးစားဖို့လိုလားမလို့လူဆိုတာကအစမ်းကြိုက်တယ်လေတဏှာမကင်းသေးတဲ့စိတ်ပြီးအစမ်းကြိုက်တယ်ဆိုတော့ဒီဝင်နေထွက်တယ်ပြီးတယ်နှွေးတယ်ဆိုရင်ရိုးရိုးကြီးကိုစိတ်ကမကြိုက်ဘူး အဲ့တော့သူကြိုက်ရန်ဆမ်းမယ်ထင်တာတွေစီကိုစိတ်ကထွက်ပြေးတော့တာပဲเนาะရိုးတာကိုမကြိုက်ဘူးဘာကိုကြိုက်လဲဆမ်းကြဲတာကိုကြိုက်တော့ဒီအယိုးကိုပြစ်ထားပြီးတော့ဆမ်းကြဲတဲ့အတွေးခေါ်တွေကိုနောက်ကိုသူကလိုက်သွားတယ်စိတ်ကလေးကအေးအထက်ထိုက်တဲ့လောက်တော့ဝင်နေထွက်တယ်မှာထိုက်တဲ့လောက်တော့တမာတိလေးကဖြစ်တော့ တရားထိုင်ရင်သူ့ရဲ့အတွေးကပိုကောင်းတာနော်ရိုးရိုးချိန်မှာတွေးတာလောက်ကောင်းတရားတိုင်ပြီးတော့ထိုင်ပြီးတော့တွေးတဲ့အတွေးကအရန်ကောင်းတာအဲ့ဒီအတွေးတွေကထွက်ကိုမထွက်ချင်တာနော်ညှိနေတာလေတရားတရားကောင်းတဲ့လူကလည်းတရားတရားနဲ့ဆိုင်တဲ့ဟာတွေတွေး အင်းငါဒီတရားတွေသိလို့အမေတို့အဖေတို့လည်းသိစေချင်လိုက်တာဟလားကိုယ်တိုင်တရားစခန်းနေဖွင့်သူများကိုတရားတွေဟောတခါကျရင်တရားတွေတည်းတခါကျတော့ယဟန္တာတွေကြွားဘူးတွေးတာလေကောင်းလားမကောင်းဘူးလားအတွေးလေးတွေကသိကောင်းတာပဲတခါလေဒီလားရှင်ကြီးဝေးတခါလေလည်းဘုန်းကြီးတွေဝေးပြီးတရားတွေအားထုတ် တရားတွေရတော့ကိုယ်တိုင်ဇန်တွေပြန်အမျိုးစုံပေါ့နော်ဒီမကြီးတယောက်ကတော့ဘုန်းကြီးကိုပြောပြတာလေရှင်ပြားတဲ့တပည့်တော်ကိုတဲ့တရားထိုင်နေတဲ့အချိန်မှာတရားထိုင်နေတဲ့အချိန်ကြီးမှာတဲ့ဝိဖြူစင်ကြယ်နဲ့ကိုကြီးတယောက်ကတပည့်တော်လာခေါ်တယ်လာခဲ့လာခဲ့ငင်ငါနောက်လိုက်ခဲ့လို့ပြောတယ် ဝိဖြူစင်ကြယ်နဲ့တဲ့ခေါင်းမွေးရလည်းဖြူကြီးတဲ့ဝိဖြူစင်ကြယ်နဲ့ဆိုတော့အပေါ်ရောအောက်ရောဖြူရောင်တွေဝတ်ထားတာမျက်နှာလေးကြီးပြီးတော့အေးနေတာပဲအဲ့ဒါတူပြီးတော့တရားထိုင်ရင်းနဲ့ကိုထင်ထင်ရှားရှားကြီးမြင်တာဖျားတူပြီးတော့ခေါ်သွားတာဖျားဟာနင်ဘယ်လိုဒီကမကြီးဘယ်လိုလိုက်သွားသလဲဆိုတော့ ဘယ်လိုလိုက်သွားမှန်းကိုမသိလိုက်ဘူးတဲ့ပါသွားတယ်ဗျာအဖိုးကြီးခေါ်ရနောက်လိုက်သွားတာပေါ့နော်အေးဘုန်းကြီးကပြောတယ်အေးဓမ္မကြီးဓမ္မကြီးကလည်းအသက်80ဆိုတော့ဟိုကလည်းဖွားကြီးမလို့ဖိုးကြီးလာခေါ်တယ်ဘာပေါ့ဟုတ်တယ်မလားအဖွားကြီးမလို့အဖိုးကြီးကလာခေါ်တာနေမှာအော် အဲ့ဒီမှာဘုရားတဲ့လိုင်ကိုကြီးတစ်ခုတည်းစီရောက်သွားတာတဲ့အစာအပေါက်တရားလည်းကောင်းလိုက်တာတဲ့နော်ဆက်ကလည်းအတီးအနှံပေါင်းစုံတပြီးတော့ကျွေးရပြီးတော့လည်းအာရပါရစားအဲ့ဒီမှာပန်းပေါင်းစုံနဲ့ပွင့်ပြီးတော့အရန်ตายရလို့တဲ့ပြန်တော့မပြန်ခြင်းဘူးဘုရားတဲ့သူကြိုက်တာစိတ်ကူးနေတာဖြစ်ပါ အဲ့တော့တဲ့တပည့်တော်တရားတစ်ဆင့်တက်သွားမလားဗျာဘယ်သူကတက်ပေးလိုက်တာအဖိုးကြီးခေါ်သွားတာနဲ့တရားတက်သွားတာနော်အဆန်းတကြီးကြိုက်တဲ့စိတ်ကြီးဟုတ်လားမဟုတ်ဘူးလားအဲ့ဒါတွေကအမျိုးမျိုးအဲ့လိုတရားသိချာမရှုမှတ်ဘူးဆိုအဲ့ဒါတွေဖြစ်တာနောက်ဒီကမကြီးတယောက်ကကျတော့တပည့်တော်ဗျာတန်ဘုတ်တွေအရင်တော့အလွတ်မရဘူး ဘိုးဘိုးအောင်ကတပည့်တော်တန်ဘုတ်တွေလောင်းတင်ပေးတာလားဗျာတပည့်တော်တန်ဘုတ်တွေကိုအလွတ်ရပါလားဘိုးဘိုးအောင်တပည့်တော်စောင့်ရှောက်တယ်ထင်တယ်အဲ့တော့တပည့်တော်တရားတစ်ဆင့်တက်သွားမလားအပြစ်မှာဆိုကြည့်တော့လေရတယ်နော်နောက်တစ်ယောက်ကျတော့အရှင်ဘုရားကတဲ့တပည့်တော်ဟိုတဲ့တရားထိုင်နေဘုရားနေထိုင်ပြီးတော့ တရားပြနေတယ်တဲ့ဘလို့ရှုဘလို့မှတ်ဆိုပြီးတော့အဲ့လိုပြောနေတာတဲ့တပည့်တော်ကလည်းမမှတ်နိုင်တော့တဲ့အရှင်ဘုရားတပည့်တော်ခေါင်းကိုထုထဲလိုက်တာဘုရားသူသူကသူစိတ်ကူးတဲ့ရာတွေဖြစ်သွားတယ်ဒီချိန်မှာဒါတွေကတရားနဲ့ဘာမှမဆိုင်ဘူးเนาะမရှုမှတ်လို့ဖြစ်တဲ့ကိစ္စမရှုမှတ်လို့ဖြစ်တဲ့ကိစ္စ တခါကြီးတယောက်ကြတော့ဇံပြန်လာတယ်သူတွေ့တယ်သူကသူဇံနေပြန်ဟိုပြန်ဒီပြန်ဟိုပြန်မြင်းမိုးတောင်ကြီးတပြီးတော့တွေ့တယ်ဒီလိုတွေလုပ်နေတာပေါ့မြင်းမိုးတောင်ဆိုဘယ်လိုလုံးလို့မေးလိုက်ရင်သူရှောက်ဖြေတော့တာအများကြီးရှေ့ကြီးတွေရှောက်ဖြေအဲ့ဆိုတခါကြီးကလို့တရားတဏှာကြီးလုံးမြင့်မို့တောင်သွားနေတာပေါ့လို့တဏှာကြီးတိုင်းတာတဏှာကြီးလုံးမြင့်မို့တောင်ရောက်နေတာဟုတ်တယ်သူမြင့်မို့တောင်ကြီးသွားနေတာ တရားဖြုတ်တော့ကောဘယ်နဲ့မြတ်မို့တောင်ဘက်ကနေဘလို့ပြန်လာတော့ဆိုအာမြတ်မို့တောင်ပေါ်မှာပဲရှိသေးတာတဲ့မောင်းခေါက်လိုက်လို့တပည့်တော်လန့်ပြီးတော့မြတ်မို့တောင်ပေါ်မှာပဲရှိသေးတာတဲ့ပြန်တော့မပြန်လာရသေးဘူးတဲ့သဘောပေါက်တယ်နော်အဲ့ဒီလိုယောဂီတွေကတပုံကြီးရှိတာအများကြီးတိတိုင်အဲ့ဒါဘာဖြစ်လို့ယူအီယာကနေပြီးတော့ သိရန်တိုးအောင်မရှုမှတ်နိုင်တဲ့အခါကျတော့အစမ်းတစ်ကြိမ်နောက်ကိုလိုက်တော့တက်ပါလေတဲ့ဆရာတို့ရံပြနေနော်အစမ်းကြိုက်ဆိုတော့ဒီဝင်နေထွက်တယ်အေးတယ်နှွေးတယ်အဲ့ဒီရိုးရိုးကြီးစိတ်ကိုသူကမကြိုက်ဘူးသူကြိုက်တာကဆန္ဒနေစီကြိုက်တော့ဆန္ဒနေစီပဲစိတ်ကထွက်သွားတာပဲသူစိတ်ကူးရာကိုပုံကြီးချဲ့ပြီးတော့ဟိုကလည်းဟိုတရားလေးတိုင်ကတော့တမာတိလေးရတဲ့အနှဲငယ်လေးရှိပြီးတော့ အဲ့ဒီအတွေးတွေကရုံမထွက်နိုင်အောင်ကောင်းတာတွေးလို့သိကောင်းတာတရားထိုင်တဲ့လူကတွေးရင်ဉာဏ်ကောင်းတာအဲ့ဒါကောင်းတယ်တွေးတယ်တွေးတာကောင်းတယ်ကောင်းတာတွေးတယ်တွေးတာကောင်းတယ်ဆိုကြာလာတော့တရားမမှတ်တော့ဘူးတစ်ခါတိုင်းတိုင်းတွေးနှစ်ခါလာတိုင်းတွေးတွေးတွေးတွေးနဲ့ဘယ်သူမှစကားမပြောတော့ကြာတော့အယူတစ်ပိုင်းဖြစ်သွားတာဒါတရားကယူတာမဟုတ်ဘူးကိုယ့်ကိုလှုပ်ချင်တာလှုပ်လို့ ယူသလိုလိုကြောင်သလိုလိုပေါ်သလိုလိုအဲ့ဒီလိုတွေဖြစ်ကုန်နော်ဒါကြောင့်ဆရာသမားကဆရာသမားနဲ့လွတ်ပြီးတော့မှကိုထင်ရမလွတ်တဲ့ဘူးတရားအထုတ်တဲ့အခါမှာပိုင်ပိုင်နိုင်နိုင်ဉာဏ်အဆင့်ကိုမရသေးဘဲနဲ့ထင်ရမဆိုင်တဲ့ဘူးပေါ့နော်ဂျာဘူးနာဝအစွမ်းအစလေးနဲ့ကိုယ့်အကူနီးနာလျှောက်လို့လုပ်ပြီးတော့ အဲ့ဒီလူတွေဖြစ်တတ်တယ်ဆရာသမားကင်းပြီးတော့မလုပ်တာကောင်းလားမကောင်းဘူးလားမေးစရာဆရာသမားရှိဖို့လိုတယ်ဒါကြောင့်မို့မာဘောရိရဲ့ဆရာတော်ဖြေရဆရာကိုတော့ရွေးချယ်ပါတန်ဃာကိုတော့ကူပွေပါတန်ဃာဆိုရင်ကူပွေပါဆရာကိုတော့ရွေးချယ်ပါတဲ့ရွေးရပါမယ်အာမနာအာမနာတက်တဲ့ဆရာမျိုးရွေးရမယ် နော်အဲ့ဒါအရေးကြီးတယ်နော်ယောဂီကယောဂီကိုအာနာနေတဲ့ဆရာသမားတွေဆိုရင်အဆင်မပြေယောဂီဘာပြောပြောသူကအဲယောဂီစိတ်ဆင်းရဲမှကြောက်လို့ဒါမှမဟုတ်ယောဂီကညဉ့်ညမှာကြောက်လို့ဆိုရင်ယောဂီနဲ့နာတယ်ဆရာသမားမနဲ့နာဟုတ်တော့ပါလားယောဂီနဲ့နာတယ်အဲကိုယောဂီကိုကိုက တကယ်စေတနာမှမေတ္တာမှရှိတယ်ဆိုရင်အာမနာတန်ထောက်ပြနိုင်ဖို့လိုလားမလိုလားမဟုတ်တာကိုဟုတ်တယ်ဟုတ်တယ်အောင်ရောင်လေးပြောကြရင်ငါမဟုတ်ဘူးလို့ပြောရင်တမျိုးများဖြစ်နေမလားမဟုတ်တာကိုဟုတ်တယ်အောင်ရောင်ဒီလိုလေးပဲလက်ခံလိုက်လို့ရှိရင်ယောဂီကလည်းဒီအမှားယုတ်အမှန်ထင်သွားလို့ရှိရင်သူ့ဘဝအတွက်ဆုံးရှုံးသွားတာပေါ့ဟုတ်တယ်မလားဆရာမတော်ပါဖြစ်တယ်တော့ တတန်နေရာလုံးမောက်တယ်ဆိုကြားဘူးတယ်ပေါ့လားနော်ဆရာအမားခံလို့မရဘူးဝိပဿနာအထုတ်တဲ့အခါမှာမေးစရာဆရာရှိရတယ်ဆရာကိုလည်းလက်လွတ်လို့မဖြစ်ဘူးဆရာကိုလက်လွတ်လိုက်တာနဲ့ကိုယ့်ကိုယ်ကိုမှန်နေထင်ပြီးဆွတ်လုပ်လို့ရှိရင်လွန်သွားရင်ပြန်ပြင်ရခက်တယ်နော်လွန်သွားရင်ပြန်ပြင်ရခက်တယ် အပြင်မှာယူတဲ့ယူတဲ့လူတွေကစိတ်ကူရင်ပြောက်တယ်တရားယူတဲ့လူတရားဟောလို့မရတော့ဘူးလို့သူအကုန်သိပြီးသားဖြစ်နေတာနော်သူသိသူနာလေသူတတ်သူသဘောပေါက်ဆိုတော့အဲ့ဒါတောက်เสียကောင်းတဲ့အဆင့်ဖြစ်ပြီးဘလို့မှပြင်လို့မရဘူးရန်ကုန်မှာတရားစီးပွားတွေပြစ်ပြီးတော့တရားစ조사အားထုတ်တဲ့တခါကြီးတယောက်ရှိ သူကအဲ့ဒီလိုအမှားတွေနဲ့ကျင့်လည်နေတာနှစ်ပေါင်း20ရှိတရားလျှောက်တယ်ဘယ်သူမှသူ့ကို မထောက်ပြဘူးသူကစာအုပ်တွေနဲ့စာတမ်းတွေနဲ့ဒီလိုရေးထားပြီးတော့သူ့ရဲ့ကိုယ်တွေးမှတ်တမ်းတွေပေါ့အဲ့ဒါလည်းအမှားတွေကြီးပဲဘုန်းကြီးကလာပြတကယ်ကြီးဘုန်းကြီးကနားထောင်ပါနားထောင်ပါမယ်ဗျာတဲ့အရှင်ဘုရားပြောတာတကယ်တော့လုပ်ပါမယ်သိကြတယ်နော်မနားမတော်ရင်မပြောဘူးနားထောင်မှပြောမယ်ဆိုတော့ နားထောင်မယ်နားထောင်မယ်ဆိုရင်ဒီတိုင်းစောက်တယ်ကိုမီးရှို့ပြလိုက်သူတကယ်ရှို့ပြလိုက်တယ်သူ့ရဲ့မှတ်တမ်းတွေပေါ့အလွဲအမားတွေသူယူဆတဲ့အမားတွေတော်တော်ကြီးလွဲနေတာသူသူသူ့ကိုသူတယောက်တည်းလောက်ပြီးတော့ဟိုတရားတွေနာလိုက်လှုပ်လိုက်တရားစာအုပ်တွေဖတ်လိုက်လှုပ်လိုက်လှုပ်တာလည်းအများကြီးပဲနှစ်ပေါင်းများစွာလှုပ်တာပြီးတဲ့အခါကျတော့ဒါတွေကိုမီးရှို့အသိဉာဏ်အသက်နဲ့လှုပ်လှုပ်ပါဆိုမှ လမ်းတိတ်သွားတယ်။ဒါကြောင့်ဆရာကင်းပြီးတော့မလုပ်တာကောင်းတယ်။သဘောပေါက်တယ်နော်။ဆရာကင်းပြီးတော့မလုပ်တာကောင်းတယ်။မိမိရှုဘက်ကိုစိတ်အထိုင်မကျနိုင်ဘူးဆိုလို့ရှိရင်နာကျင်ကြိုက်ခဲတာတွေလည်းပေါ်လာနိုင်တယ်။နော်စိတ်ကအဆန်းတကျကြိုက်တဲ့အတွက်စိတ်အပြင်ထွက်တာလေတဲ့ဖြစ်နိုင်တယ်။တရားထိုင်စဉ်မှာမျက်လုံးကပိတ်ထားတယ်။နားကြတော့ပိတ်လို့မရဘူး။ နားကလည်းအာယုန်တွေဝင်ပြီးစိတ်ပြန်လွင်နေအဲ့ဒါကိုလည်းကိုကဂရုစိုက်ပြီးတော့ရှုမှတ်မှုအထိုင်ကျထားတဲ့ပုဂ္ဂိုလ်ကထိမ့်သိမ့်တတ်တယ်သူကထိမ့်သိမ့်တတ်တယ်ထိုင်နေရင်နာကျင်လာရင်လည်းနာကျင်တာနဲ့သဘောနာကျင်တာကိုသိတာလားနာကျင်တဲ့သဘောကိုသိတာလားနာကျင်တဲ့သဘာဝလေးကိုသိတာလားဆိုတဲ့ဘက်ကိုကိုကဦးစားပေးဖို့လိုလားမလိုဘူးလားနော်အဲ့ဒါက မူရင်းကမ္မထံကိုဝင်လေထွက်လေမူရင်းကမ္မထံကိုအထိုင်မကျတော့တဲ့အချိန်ကနေစပြီးတော့ဒီလိုတွေဖြစ်တတ်တယ်အထိုင်ကျနေတယ်ခေါင်းအေးတယ်စိတ်လည်းအထိုင်ကျတယ်ဘဝင်လေလည်းငြိမ်တယ်ဆိုဒီပြဿနာမပေါ်နော်ခေါင်းလည်းမအေးဘူးစိတ်ကလည်းအထိုင်မကျဘူးဘဝင်လေလည်းမငြိမ်ဘူးဆိုတော့ဒီပြဿနာပေါ်တယ်တကယ်လို့ပေါ်လာခဲ့ရင်လည်းပဲသူကခေါင်းအေးတဲ့အတွက် ကိုကသူ့အပေါ်မှာရှုမှတ်နိုင်တယ်အနောက်ချက်ပြီးတဲ့အဆင့်ကိုတက်မလာခေါင်းအေးမှုပျောက်သွားပြီလားစိတ်ထင်ကြတာပျောက်သွားပြီလားဘဝလေကမငြိမ်တော့ဘူးလားကိုကိုကိုစစ်လိုက်နော်ခေါင်းမအေးတော့ဘူးလားစိတ်ထိုင်မကြတော့ဘူးလားဘဝလေမငြိမ်တော့ဘူးလားဒီသုံးချက်မှာ ဘေဟာချွတ်ယွင်းတယ်လေချွတ်ယွင်းတာနဲ့ပြဿနာပေါ်ပြီတစ်ခုမဟုတ်တစ်ခုရှုမှတ်မှုမှာအနောက်ရှက်ဖြစ်လာပြီရှုမှတ်ဖို့မကောင်းတော့ဘူးအဲ့လိုဖြစ်လာတယ်ဒါကြောင့်မို့တစ်ခုခုဖြစ်ပြီဆိုဒီသုံးချက်ကိုစစ်ပါတစ်ခုခုဖြစ်ရင်ဒီသုံးချက်ကိုစစ်ရမယ်ဗာလဲခေါင်းအေးမအေးစိတ်အထိုင်ကြမကြဘဝင်းလေးငြိမ်မငြိမ်ပြန်ပြောကြံခေါင်းအေးမအေးစိတ်ထိုင် ကြမကြပဝင်းလေးရိတ်မရိတ်ဒီသုံးချက်ကိုစစ်ပေးပါနော်ခေါင်းအေးမအေးစေရမယ်စိတ်အထိုင်ကြလားကိုယ့်ရဲ့ရှုခွင့်အာယုံအပေါ်မှာစိတ်အထိုင်ချထားတဲ့ဟာကကြထိုင်ချအထိုင်ကြလားမကြလားဘဝင်လေးကတော့ငြိမ်လားမငြိမ်လားငြိမ်ကြိုက်ပါဘဝင်လေးကတော့ဒီမှာဘဝင်လေးငြိမ်လားမငြိမ်ဘူးလားဒီသုံးခုကိုစစ်ပါ စိတ်တဲ့အခါမှာတော့အတွဲလိုက်ဖြစ်တယ်အထိုင်ကျရင်ဘဝင်လေငြိမ်လို့ပဲခေါင်းအေးလို့ပဲအထိုင်မကျခေါင်းမအေးဘူးဆိုတာအထိုင်မကျလို့ပဲဒါမှမဟုတ်ဘဝင်လေမငြိမ်လို့အထိုင်မကျတော့ဘူးခေါင်းလည်းမအေးတော့ဒီသုံးခုကဖို့ခနောက်သုံးခုနဲ့တူတယ်တစ်ခုဖြုတ်ရင်နှစ်ခုပြတ်တယ်ဘယ်တစ်ခုကဖြုတ်လိုက်ဖြုတ်လိုက်နှစ်ခုလုံးပြတ်သွားတယ် သုံးခုလုံးကဖိုခနောက်လိုပဲတစ်ခုနဲ့တစ်ခုထိန်းထားရခေါင်းအေးအေးထားစိတ်ကိုအတိုင်းချထားဘဝလေးကိုငြိမ်အောင်ထားအရေးကြီးလားမကြီးလားဒီသုံးချက်မချွတ်ရွေးဘူးဆိုရင်ခုနကဒီသဘောအမှန်တွေကိုလည်းသိမယ်ဆိုရင်ပူစရာမလိုဘူးတရားကရှာဖို့မလိုဘူးတွေ့ကိုတွေ့ပါ ဒီသုံးခုကိုလက်ကင်ထားပြီးတော့ကိုရှုွက်ကိုမပြောက်အောင်ပြုဆိုင်နေဆိုရင်အသိဉာဏ်ကတိုးလာမှာအသိဉာဏ်တိုးလာရင်တွေးစရာရှိတာတွေးမယ်မြင်စရာရှိတာမြင်မယ်သိစရာရှိတာသိမယ်ကိုဘာမှလုပ်စရာမလိုဘူးဒီသုံးခုကိုပိုင်အောင်ကင်ပါနော်ကောင်းအေးအေးဒါစိတ်ကိုတိုင်ချတာဘဝင်လေးကိုငြိမ်အောင်ထား ဒီသုံးခုသာပိုင်ပါစေပြဿနာအားလုံးကိုရှင်းလိုက်နော်တခုခုပြဿနာတက်ရင်ဒီသုံးခုကိုပဲပြန်စစ်ငါကောင်းမအေးလို့လားစိတ်အတိုင်းမကြလို့လားဘဝလေးမငြိမ်လို့လားငြိမ်တကယ်လို့ဖြစ်လာရင်ဘာလုပ်လဲကောင်းမအေးတော့ဆိုအေးအောင်ပါလုပ်လဲစိတ်အတိုင်းမကြဘူးဆိုအတိုင်းကြအောင်လို့လုပ်လဲနော် ဘဝလေးမငြိမ်ဘူးဆိုငြိမ်အောင်မလုပ်တော့စိတ်ကရှုပ်သွားပြီအဲ့ဒီချိန်မှာစိတ်ရှုပ်သွားပြီဆိုတဲ့အချိန်မှာဘုန်းကြီးကတခါနဲ့ပတိလေးထားပြီးတော့ဒီသုံးခုလည်းမစင်းစားတော့ဘယ်နဲ့အသက်ကိုမမှန်လေးရှုမယ်အသက်ရှုလေးချိန်ခံလေးလုပ်မယ်အသက်ကိုဝဝရှုမယ်ဝင်နေထွက်သွားတယ် ရှုမှတ်အသက်ရှုလေးချိန်ရလုပ်မယ်ဆိုရင်စိတ်ကိုမွေးလိုက်တရားရှုမှတ်မယ်ဆိုရင်စိတ်ကိုခဏလေးဖြောက်ထားမယ်နော်မမှန်ရှုသွင်းရှုထုတ်အသက်ရှုလေးချိန်ကအသက်ဝဝရှုမယ်ရှုသွင်းမယ်ရှုထုတ်မယ်အကုန်လုံးခဏမိထားပြီးတော့အဲ့ဒါလေးကိုတစ်စက္ကန့်လောက်တော့တစ်စက္ကန့်ဆိုတာအချိန်10ချိန်15ချိန်လောက်ရမှာပေါ့နော်အဲ့လောက်ကလေးလုပ်ပြီးပြီဆိုမှဒီ၃ခုတည်းမှာ စိတ်ရှုခွင့်အာယုံပေါ်ကိုစိတ်အထိုင်ကျတဲ့လုပ်ငန်းကိုပြန်လုပ်ပြန်လုပ်ပြီးရင်ဘဝင်လေးရတဲ့ငြိမ်သွားမယ်ကောင်းလည်းပြန်ကြည့်သွားမယ်မအေးဘူးဆိုရင်အဲ့ဒါလေးပြန်လုပ်နောက်တစ်ခုရှိတာကတကယ်လို့အသက်ရှုလေးခြင်းကမမှန်လေးမလုံနိုင်ဘူးဆိုရင်တော့မလုံချင်ဘူးဆိုရင်တော့ထိုင်နာနဲ့ထိတာတင်မနဲ့ကြမ်းမြင်နဲ့ထိတာလေးကို အဲ့ဒီဟာလေးကိုပြောင်းပြီးတော့ထိုင်နေထိတယ်ထိုင်နေထိတယ်တကူလုံးထိုင်တကူလုံးကိုခြုံပြီးတော့ထိုင်နာရဲ့သဘောလေးထိတာရဲ့သဘောလေးထိုင်တဲ့သဘောလေးမှာတောင့်တင်းခန္ဓာကိုယ်ကြီးတောင့်တဲ့သဘောတင်းတဲ့သဘောလေးရှိတာကိုတော့ထိုင်နေဆိုတဲ့စကားလုံးကဘာဘာကိုစူးစားပြုလဲတောင့်နေတင်းနေနော်ထိတယ် သိတယ်ရှိတဲ့သဘောသိတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောလေးခုရှိလို့ရတယ်ဟုတ်တယ်မဟုတ်လားတောင်းနေတင်းနေထိုင်နေထိတယ်ပြောတာကအပြောနဲ့သဘောနော်အပြောလားသဘောလားဟုတ်လားကိုက စိတ်ကိုအထိုင်ချဖို့ဆိုရင်တရားအလုံးကအပြောပေါ်မှာမတည်နဲ့သဘောပေါ်မှာတည်ပါစေအပြောကတခြားသဘောကတခြားပြီးခြားစီရှိတာနော်အပြောနဲ့လမ်းဆုံးလို့ရမလားမရဘူးဘယ်အထိသွားရမလဲသဘောအထိသွားထိုင်းနေဆိုတဲ့စကလုံးရဲ့နောက်ပဲမှာဗာနဲ့ဗာရဲ့သဘောကိုသိရမယ်တင်းသဘောနဲ့တောင်းသဘောထိတယ်ဆိုတဲ့သဘောထဲမှာ ထိတာလေးဒီဒီမားနဲ့ဇန်နဲ့ထိတာကိုထိတယ်ထိတယ်ထိတဲ့သဘောလေးမှာဖြစ်စင်ပါတယ်စိတ်မပြတ်ဖြစ်နေတာပါတယ်ဒါထိတာကိုဒိုင်ရိုင်းတာမညာလက္ခဏာပေါက်အောင်ရှုမလားဒါမှမဟုတ်ထိတဲ့သဘောကိုရှင်းရှင်းနဲ့ပူလာတဲ့သဘောလေးရှိတယ် ပူတဲ့သဘောကြမှာပူတဲ့သဘောလေးကိုသဘာဝဆိုင်အောင်ကြည့်မလားနော်တိတဲ့သဘောလေးထဲမှာဒီတိတာကိုငါသိဖြစ်နေတယ်ပူတာကိုတိတာလားပူတာကိုသိနေတာနဲ့ပူတာနဲ့သတ်သက်စီလားပူတဲ့သဘောလေးကသတ်သက်လားတိတာလေးကသတ်သက်လားတိတာလေးသတ်သက်ဖြစ်ပြီဆိုရင်တိတဲ့သဘောလေးကိုရှုလို့ ပြီးတာတတ်တတ်မဖြစ်သေးဘူးဆိုရင်သဘောလေးကိုရှုလို့မရပူတယ်ပူတဲ့သဘောလေးပူတာကိုသိတယ်သိတဲ့သဘောလေးနော်ပူတာကတတ်တတ်သိတာကတတ်တတ်ပူတာကိုသိနေတယ်လို့ပူတာနဲ့သိတာနဲ့တွဲနေရင်သဘောတစ်ဖက်လုံးကိုသဘောသိအောင်ရှုလို့မရဘူးပူရာနဲ့တိရာဒီပူရာကရုပ်အလုံးတိရာကနာမ်အလုံး ယုတ်ကယုတ်အလုပ်ပဲလုပ်တယ်နာကလည်းလုပ်ပဲလုပ်တယ်ဆိုရင်သဘောကိုသိသဘောသိမှသဘာဝမုတ်ချသိနိုင်ပြီเนาะသဘောသိမှသဘာဝမုတ်ချသိနိုင်သဘာဝမြင်မှသမ္မညထင်သည်သမ္မညမြင်မှဝိပဿနာဉာဏ်ဖြစ်သည်ဝိပဿနာဉာဏ်ဖြစ်မှ မဉ္ဇဉ်ပူဉ္ဇဉ်စိုက်စီမဉ္ဇဉ်ပူဉ္ဇဉ်စိုက်မှနိဗ္ဗာန်မြင်နိုင်သည်အဲ့ဒီစီသွားမှာကိုသဘောပေါက်ပြီနော်ကဲနားကြအောင်လို့ကဲရသမျက်နှာမေတ္တာပူကြရအောင်ရသမျက်နှာနေအာလုံးတော် ပေါ်မှာရုပ်အားလုံးထဲမှာဘုန်းကြီးတို့တေဇောဆိုတဲ့ရုပ်ကလေးတေဇောဒီရုပ်တရားပထဝီကလည်းရုပ်တရားတေဇောကသဘာဝတရားရဲ့နာမည်သူ့မှာသဘာဝလက္ခဏာလည်းရှိတယ်။တာမညာလက္ခဏာလည်းရှိတယ်။တေဇောဆိုတဲ့ရုပ်မှာလေလက္ခဏာတစ်ခုရှိတယ် ဒီတိုင်းပဲစိတ်မှာလည်းသဘာဝလက္ခဏာနှစ်ခုသောသဘာဝလက္ခဏာနဲ့သံဃာလက္ခဏာနှစ်ခုရှိဒီတိုင်းပဲဝေဒနာမှာလည်းနှစ်ခုဖတ်တာလည်းနှစ်ခုစေတနာလည်းနှစ်ခုဆိုင်ရာဆိုင်ရာမှာနှစ်ခုနှစ်ခုစီရှိအဲ့ဒါတော့သဘောပေါက်ပါเนาะအဲ့တော့အဲ့နှစ်ခုမှာသဘာဝလက္ခဏာဒီပင်လေသံဃာလက္ခဏာဖြစ်သို့ ဉာဏ်ကတိုးမြင့်၍မြင်ရတေဇောဆိုတာပူတယ်ပူတဲ့သဘောလေးကိုသိရင်ပူတဲ့သဘောလေးကိုသိတာဒီသူ့ရဲ့တဘာဝကိုယ်ပိုင်လက္ခဏာကိုမြင်တာသူကပူတာသူ့တူတည်းပဲပိုင်တာဒီအဘောဆိုရဲယူစည်းတဲ့တပ်ပဲရှိတာတေဇောကိုမပိုင်သူ့ရဲ့လက္ခဏာသူကတလောကလုံးမှာ သူ့လက္ခဏာနဲ့သူ့သဘောသူ့တစ်ခုတည်းရှိတယ်။တန်တဲ့ဟာတွေမရောဆက်တဲ့အတွက်သူ့ကိုယ်ပိုင်လက္ခဏာလို့ခေါ်တယ်။သဘောလေးရလေ။ကိုယ်တဲ့သဘောလေးကသူ့ရဲ့ကိုယ်ပိုင်လက္ခဏာ။သဘောလေးကိုသိတာဟာပူရာကိုသိတာဟာသဘာဝကိုသိတာ။သဘာဝကိုသိရင်သဘောကိုသိတာ။သဘောဒီတရားတရားဒီသဘောဆိုတာကြားမှုတယ် အဲသဘောကိုတွေ့တာနဲ့သဘောကိုညာကစိုက်ကြည့်လိုက်လို့ရှိရင်သူကသဘာဝကိုကြော်တက်ပြီးတော့တာမညာဖြစ်တယ်ဆိုတာတာမညာဆိုတာရုပ်ဒီအလုံးဒီလမ်းပဲစိုက်တယ်ဘုန်းကြီးတို့လူတွေလိုပေါ့လူတွေယောက်ျားတွေမိန်းမတွေတမနာကြီးတွေတထေကြီးတွေစင်းရဲသားတွေတောင်သားတွေဒီလိုတွေအများကြီးပွဲတယ်ဒါပေမဲ့လူတွေကိုအားလုံးတပုံစံနဲ့သတ်မှတ်လို့ရတယ် အကုန်လုံးကအိုနာပဲဟုတ်တယ်မလားဒီဒီမှာရှိတဲ့ယောဂီတွေအားလုံးနာမည်တွေအများကြီးရှိတယ်သူနာမည်သူနာမည်သူနာမည်ဒါကိုယ်ပိုင်လက္ခဏာလေးတွေပေါ့တာမညလက္ခဏာကြတော့ပါဖြစ်တယ်အိုနာတိအိုနာတိအိုနာတိအိုနာတိအိုနာတိအိုနာတိကဲညိုးတော့ထုံလိုက်ဟဲ့အိုနာတိဟဲ့အိုနာတိအဲ့ဒါမမှန်ဘူး နော်မမ်းမြလို့မပေါ်ဟဲ့ကိုနာသိမကောင်းလားအဲ့ဒါသူကစိတ်ထဲမှာအမှန်အဲ့လိုခေါ်လိုက်ရင်ဟုတ်သားပဲငါဘဝမှာနာမှာသိရမှာတန်ဝေကရောရအကြောင်းဒီရနေပြန်သွားရင်ယောဂီတွေအချိန်ချင်းဘယ်လိုဆိုကြမလဲဟဲ့ဦးနာဒီလာမောင်းဟဲ့ငါကူပါအောင်ဟဲ့ဦးနာ လေးချင်းချင်းခေါ်ရင်တတိမဖြစ်ဘူးလားဟုတ်ပြီလားနော်အဲ့တော့မန္တရပြန်သွားလို့ရှိရင်ဂါရီရောဟဲ့ဟိုနာဒီနာအောင်ဒီဒီကဘာပြောတာလဲမြောက်ပေးတယ်လို့ဖြစ်နေရောမယ်နော်ဘလို့ခေါ်ရမှာလဲပင်ကိုအတိုင်းခေါ်ပါပင်ကိုအတိုင်းခေါ်ပါဟိုအောင်ညင်ကြိုကြီးဟိုနာဒီလို့သွားခေါ်ရင်တော့ကြာနေဒေါသတွေဖြစ်တယ် ခေါ်တာနဲ့အခေါ်ရှိတကယ်ရှိအခုနဲ့ဒီရောက်လိုက်တော့ပါဗျာလို့လားအခေါ်ရှိနဲ့ဘာလဲတော့တကယ်ရှိတကယ်ရှိရတာမညာလက္ခဏာအဲ့တော့ခုနကအပမညာလက္ခဏာကြတော့ရုပ်တရားတွေဘလောက်များများဖြစ်ခြင်းပြည့်ခြင်းဒါပဲရှိဒါတော့တမညာလက္ခဏာလို့ခေါ်တာเนาะတလောကလုံးဒီမှာနဲ့ပါလေ ဖြစ်ဖြစ်ဖြစ်ဒါသာဉာဏ်ပဲလားလို့အဲဖြစ်ဖြစ်ကိုမြင်မှဝိပဿနာဉာဏ်ကဖြစ်တယ်ဖြစ်ဖြစ်မမြင်ဘူးဘုန်းကြီးတို့ခုနကပူရာမမြင်တော့ဘူးဖြစ်ဖြစ်ကိုပဲမြင်အေးရာမမြင်တော့ဘူးဖြစ်ဖြစ်ကိုပဲမြင်တယ်တိတာမမြင်တော့ဘူးဖြစ်ဖြစ်ကိုပဲမြင်တယ်ဝေဒနာမမြင်တော့ဘူးဖြစ်ဖြစ်ကိုပဲမြင်တယ်ဖတ်တာကိုမမြင်တော့ဘူးဖြစ်ဖြစ်ကိုပဲမြင်တယ်ဆိုတော့အဲ့ဒီရှေ့နံပါတ်ကိုပြုတ်ထွက်သွားတာ ပြုတ်ထွက်သွားပြီးတော့နာမည်တစ်လုံးပဲကျန်တယ်ဖြစ်ဖြစ်ဆိုတဲ့တစ်လုံးပဲကျန်တယ်တစ်လုံးကတော့ရုပ်ဆိုတဲ့နာမည်ရှိတော့ဘူးဖြစ်ဖြစ်နာမည်ရှိတယ်နာမ်ဆိုတဲ့နာမည်လည်းမရှိတော့ဘူးဖြစ်ဖြစ်ဆိုတဲ့နာမည်ပဲရှိတယ်အဲ့လိုမြင်မှအရာအလုံးပေါ်မှာဖြစ်ဖြစ်လို့မြင်မှာအဲ့ဒါကြောင့်ဘုဂုဆရာတော်ဘုရားကြီးကဖြစ်ဖြစ်ရှုပါဖြစ်ဖြစ်ရှုပါဆိုဒါလိုက်တခါလေတာမညလက္ခဏာဆရာတော်ကြီးဒါလိုက်သွားခိုင်းတာအဲ့ဒါဉာဏ်ကြီးတဲ့လူမှပညာဉာဏ်ကြီးတဲ့လူကတော့ဒါလည်းရှုလို့ရတာပေါ့ ပါမန်ပုဂ္ဂိုလ်ကြတော့ဒါပဲရှုဖို့နည်းနည်းခဲရင်တော့မှာပေါ့နော်ဖြစ်တဲ့ရှုပါဖြစ်တဲ့ရှုပါအမြန်ဆုံးနည်းကိုတုံးတာဘယ်ညာပုံညာမြန်မြန်စိုက်တဲ့နည်းပေါ့ညာလည်းမြန်မြန်ပွင့်နိုင်တဲ့နည်းပေါ့တကယ်လို့ညာအားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဖြစ်ဖြစ်မြောင်ရှုဖြစ်ဖြစ်မြောင်ရှုသမ္မညာလက္ခဏာအဲ့တော့ဖြစ်ဖြစ်တာမြင်ပုဂ္ဂိုလ်တ attva လည်းပျောက်သွားပြီအားကောင်းတဲ့ဝိပဿနာဉာဏ်ဖြစ်သူရောက်ပြီနော် အဲ့ဒါတာမညာလက္ခဏာလို့ခေါ်တယ်မေးတာကျေစုတင်ရမှာသူမေးတာတန်တဲ့လူကြရဲဝီဝီဝါဝါလားမသိဘူးပဝေလင်းရင်းနေဆိုတာဒီအာဘုန်းကြီးတို့ဒီနှလုံးသွေးဝင်လေး ဝေလေကဒီအစုပ်တို့နှလုံးတို့နဲ့လှုပ်လှုပ်တယ်ပေါ့ဒါကတော့ခန္ဓာဗိဒသဘောနဲ့ပြောတာနော်ဒါပေမဲ့ဒီထဲမှာအဖူစိတ်ရဲ့အဖူလေးကိုဒီလိုပင့်ပင့်တယ်ဘဝင်လေးဆိုရှိဒီနှလုံးကိုပြန်ပြန်ရိုက်တဲ့ဘဝင်လေးကစိတ်မငြိမ်ဘူးဆိုဒီကလည်းမငြိမ်ဘူးလေဟုတ်တယ်ပေါ့ဟာတော့ကားတွေဖြစ်လာပြီဆိုဒီမှာပါဖြစ်နေတာဟုတ်အဖူတွေဖြစ်နေတာစိတ်တွေ ငြိမ်တော့စိတ်တွေမငြိမ်တာပေါ့ဒီနှလုံးကလည်းမငြိမ်တော့ဘူးဆိုတော့ဘဝေကြောင့်ဘဝေလေးမငြိမ်ဘူးလို့ပြောတာနှလုံးစုံတော့ခုမဆိုင်နှလုံးနဲ့မဆိုင်သူကဘဝေလေးဆိုလေးနဲ့ပဲဆိုင်နော်ဒါဒီဒီတဲ့ဘဝေလေးကအများကြီးပါခုနကဟိုနှလုံးတို့အစုပ်တို့ဒါသဘာဝတရားတစ်ခုပဲဘဝေဆိုတာ ဟိုဟာဒီဟာကိုပြောတာမဟုတ်ဒီကို site ရှိလိုက်ရင်ဒီထဲမှာဟိုပူနေတဲ့သဘောလောင်နေတဲ့သဘောမငြိမ်တဲ့သဘောတွေ့မှာအဲ့ဒါလေးကိုငြိမ်အောင်ကြည့်တစ်ခါတလေကျဒီထဲကို site ရှိလိုက်တိပါဒီပုံဝင်နေတာတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတစ်ဖြည်းတော့ငြိမ်ကြပါငြိမ်ကြမှစိတ်ကလည်းငြိမ်ပါဒါဆိုတော့သုံးခုကဆက်သွယ်မှုရှိတယ်တစ်ခုငြိမ်ရင်ဉာဏ်နဲ့တစ်ခုလည်း အလွယ်ဆုံးကတော့စိတ်ငြိမ်အောင်လုပ်မလားအထိုင်ကျအောင်လုပ်မလားအဲ့ဒါတွေတစ်ခုမှမလုပ်နိုင်ဘူးဆိုရင်ခုနဂျားထိုးကမ္မထံလို့ခေါ်တဲ့သက်ရှိလေးခြင်းကလုပ်မယ်ထိုင်တာထိတာကိုရှုမယ်ရှုရင်ဒီသုံးခုတွေမှာတစ်ခုကပြန်ပေါ်လာပေါ်လာပြန်ရှုအဲ့လိုမေးရမှာเนาะနားမလည်ပဲနဲ့ပြေးပြီးတော့ထိုင်နေတယ်เนาะမေးတဲ့တာပေါ့ဟုတ်လားမဟုတ်ဘူးလားဟုတ်ပါဘူးအေးရပြီเนาะ